အခုဆရာဘုရားကြီးဟောပါတာဘုရားတော်နာကြံဖြစ်ပါတော့ဗျာဘုံရတိရံကိုမြို့ကိုရောက်လာတာဗမာကုင်းနဲ့1317ခုနှစ်ကရောက်လာပါတယ်1317ခုနှစ်ကရောက်လာတော့အခု 22ခုနှစ်ဆိုရင်တတိယဆယ်နှစ်ပြည်က22ခုနှစ်23ခုနှစ်20 30ခုနှစ်ဆိုရင်20 40ခုနှစ်ဆိုရင်30 33နှစ်ဆိုအခု30နဲ့နှစ်ရှိနေပါပြီ။ဉာဏ်တိုင်းဉာဏ်တိုင်း na a da a ụr si ụ nayaa arayaoụ တရားကိုလိုလားတဲ့ပုဂ္ဂိုလ်တွေရောဒီမှာရောက်တဲ့အခါကအရှင်ပြေအောင်လို့ဘုရားတော်ကလည်းဘာကလည်းထောက်ပံ့ထားလို့အနာရှင်ပြေပါလေတရားလည်းဘုန်းကြီးဆက်ခုနှစ်ရောက်လာတာကိုသိပြီးတော့များရတော့အားထုတ်တဲ့ပုဂ္ဂိုလ်ဒီမှာလည်းသိများရတော့နောက်တော့ဒီပြင်းတို့တို့ပြီးတော့ဒီမှာမဟုတ်သေးတဲ့နေရာခဏနေလည်းဟောပြောမယ် ရာတော်တွေကလည်းဆင်းရဲရှိနေတာနဲ့တိုးတက်လာပါတယ်ကုသိုလ်အများကြီးတိုးတက်နေပါတယ်သို့တော်လည်းပဲလောကမှာရှိတဲ့လူပုဂ္ဂိုလ်တွေအကုန်လုံးနဲ့နိုင်တာကြည့်ရင်တော့တရားထုတ်တဲ့ပုဂ္ဂိုလ်ကအဲ့တော့တော့အများကြီးဘူး။တရားလက်တဲ့တုန်းကတရားလက်တဲ့တုန်းကလည်းလောကမှာရှိတဲ့ပုဂ္ဂိုလ်တွေနဲ့ဘုရားဆုံးမဩဝါဒနဲ့အထုတဲ့ပုဂ္ဂိုလ်တွေဘုရားပုံများတယ်ဆိုတာ

ဒီပူဇော်ဝဲမစခင်၃ရက်ကမနေ့ပိုင်း၂နာရီနေ့လယ်ပိုင်း၂နာရီအဲဒါ၂နာရီမှာနှစ်ပါး၂နာရီမှာနှစ်ပါးကိုဒီနေ့ကို၈ပါးဟောကြပါတယ်နေ့တိုင်းနေ့တိုင်းဟောကြပါတယ်အခုဒီနေ့ဟောတာတွေအားလည်းဘုန်းကြီးတို့ကျောင်းဝင်နေပြီးတော့ကြားနေတာ ဟောပြောတဲ့ပုဂ္ဂိုလ်တွေအရှင်ပြေပါတယ်စိတ်ဝင်စားကြရကောင်းပါတယ်ဒါပေမဲ့လို့သာသီကျမ်းကဘုသူတ္တအလေးလာရေမပြည့်စုံတဲ့ပုဂ္ဂိုလ်တွေတော့အကုန်လုံးသဘောကျဖို့တော့သိမလွယ်ဘူးပေါ့လေတရားဆိုတာကတော့နည်းနည်းလေးလေးဆိုရင်နာနည်းနည်းလေးလေးဆိုရုပ်ရဲ့သဘောကျပြီးပြီးလို့မလွယ်ပါဘူးကွာတရားအားထုတ်ထားတဲ့ပုဂ္ဂိုလ်တွေကတော့ပုံပြီးတော့သိပါတယ်ကိုယ်တိုင်တွေ့တွေ့မြင်မြင်တွေ့ပြီးမြင်မြင်ဒီကိစ္စတွေဖြစ်တယ် အဲဒီနိဗ္ဗာန်ပူဇော်ဝဲကျင်းပတဲ့အခါကာလမှာလည်းတရားကြီးရဲ့ဘုန်းကြီးတော်ကိုယ်ဟောလို့တော့ဖြစ်ဘူးအဲဒီ၄ရက်အဲ၃ရက်ကတော့၃ရက်ကတော့၄နိုင်ပေါ့စနေနိုင်နေ့နိုင်၄နိုင်ဟောတဲ့ပုဂ္ဂိုလ်ကလည်းမနေ့၄ပါးနေ့၄ပါး၈ပါးအဲဒါတော့ဆုံးပါလဲဟောတာဒီနာလာတွေနာလည်းနာကြပါလေဟောလည်းဟောကြပါလေဆုံးပါညကြတော့လည်း ညသုံးညင်ရတယ်အထူးတရားဝဲတွေအဲဒီမှာလည်းကြားလာတဲ့ပုဂ္ဂိုလ်တွေကများပဲဟောတဲ့ပုဂ္ဂိုလ်တွေကောင်းပါလေပြည့်စုံပါလေဒီနိဗ္ဗာန်လည်းနေဖြစ်တဲ့နေခင်းနောက်ဆုံးအချိန်ကတော့တရားဟောဖို့အချိန်ကသိမရှိပါဘူးအဲလိုဆိုလို့ရှိရင်နိဗ္ဗာန်လည်းရှင်းပါရေးအတွက်နဲ့စပြီးတော့ပြောရင်ပြောတဲ့ခါတွေကလည်းပြောရရပါဘူးအဲဘုရားရည်သားတွေမှာ ရိတာဌာနအရာဘယ်လောက်ရှိနေလဲ။ဟောပြောတဲ့ပုဂ္ဂိုလ်ကြီးဘယ်လောက်ရှိနေလဲ။တိုင်းနာနေခြင်းတဲ့ပုဂ္ဂိုလ်ကြီးဘယ်လောက်ရှိနေလဲဆိုတာဒါလည်းပြောရအဲ့ဒါကြီးပြောတာနဲ့တော့တော့ဘုံသွားဘုံသွားပြီးတော့ခဏခဏနောက်နောက်နောက်ကျဆရာတော်ကအဲ့ဒီရိတာဟောပြောရေးပုဂ္ဂိုလ်တွေနဲ့စပြီးတော့ ဆောင်ရည်ဆောင်ရတဲ့ညနေအစာတွေကိုပေါ်ပြပြီးတော့ပြောရရင်လည်းအချိန်တော်ပုံသွားပါဘူးဒနာကြီးဒနာကြီးကျေကျေရှိတော့အသုံးနိုင်အဲဒနာကြီး15မိနစ်ကလာခဲ့တာပေါ့ဒနာကြီး15မိနစ်ကျော်သွားပြီဘုန်းကြီးတရားကြီးပြောဖို့မရှိတော့တူချိုးပဲအားပြည့်တဲ့နေရာဟောရဒါပေမဲ့ဒီနေ့ဟောရတာစောစောကမျိုးသမီးယောဂီတို့က မာရိယပုဒ်ကသုတ်တရားဆောင်မှုတွေသူကရိုက်ပြီးသူချင်းနဲ့ဆိုတော့အားရပါတယ်ဟိုမှာအခွင့်မှာပြောပြီးရဲရှိုံမဲ့လို့ပြောတယ်အဲဒီတော့တရားနည်းနည်းဟောရမှာဖြစ်ဒီမာရိယပုဒ်ကသုတ်တရားကဟောဝေရကမလွယ်ဘူးသူကသူကကျဲကြီးဘုန်းကြီးဟောလာတာကဟိုပထမစတော့ဟောတော့တော့ဒီဝါထဲမှာတရင်နေတဲ့တရင်နေတဲ့ဒီလာပေးပြီးတော့ဟောနေတာပါ အဲ့ဒါတွေဟောပြီးတဲ့အခါကလာမှဒီတရားစာကိုဆောင်းမစာကိုတရားစာကိုကြိုက်တာပြည့်စုံတော်များပါအခုလည်းဒါကြီးကမာရုဇဗုဒ္ဓတုတ်တော်ထပ်ပြီးဟောမှာပဲရေးထားတာပြည်သေးဘူးဆိုပြီးတော့ဘုရားမာရုဇဗုဒ္ဓတုတ်ဆောင်ဖို့ကိုကြိုက်ပြီးတော့ဟောနေတယ်လေးချိန်လောက်လားငါးချိန်လောက်လားရှိပါပြီအဲ့ဒါအချိန်ကြီးတော်များများဟောရတာပါအဲ့ဒါဒီနေ့နေ့ဟောတာလည်း သိပြီးတော့မပြည့်စုံပါဘူးတော်ရုံပါပဲ။ဉာဏ်ကစပြီးတော့ဉာဏ်နာတဲ့ပုဂ္ဂိုလ်တွေကတော့မှရှင်းနေမှာပါပဲ။အခုမှဒီမဟာမြတ်ဗုဒ္ဓသုတရားကိုရှောက်ပြောမယ်ဆိုရင်နားလည်ဝယ်ခက်ပါရဲ့။ပါဠိရေမျိုးခဲနဲ့ရာရုပ်ကြိတ်ထားတဲ့သံမှုတွေတက်တဲ့နဲ့ပဲဒီဟာဖပြရုံနဲ့တော့အချိန်ကြီးအများကြီးပုံနေမှာ။ အဲဒါကြောင့်ဘုံလုံးလေးရဖန်ပြနိုင်အောင်နည်းနည်းတော့ပြောအောင်ပါလေဒီလိုပြောပါဠိတွေပြောလိုက်နဲ့ပေးလိုက်ဆိုရင်ရှင်ရှင်လည်းကုံပါလေအဲဒီမှာမာလုကြဗုဒ္ဓဆိုတာမာလုမာလုကီယာဆိုတဲ့အမျိုးသမီးရဲ့သားဖြစ်တဲ့ပုဂ္ဂိုလ်မာလုဗမာလိုဖတ်တော့မာလုကြခေါ်တယ်မာလုကြမာလုကီယာ မာဒီကြီးကမာလူပေးရပါအကနဲ့ရနဲ့တွဲရပါကြည့်ပမာမာလူကြက်မာလူကြဗုဒ္ဓသုံးအဲ့ဒီမာလူကြဗုဒ္ဓသုံးမှာသံသာဗျာကျေဥစွာမေးထားပါပဲအဲ့ဒီညီညီကြောင်းစသည်နဲ့စပြီးတော့ဒီလေသာဖြစ်ဖို့သွန်ဆူကြလို့ဖြစ်ဖို့ လူစားမှုရှင်းအောင်တွေကိုသိရအောင်အာဇာဘုဒ္ဓဝါလို့တော်ရတဲ့အာဇာဘုဒ္ဓကသူကတရားထုတ်ခြင်းလို့အဲဒီတရားနှလုံးသားထုတ်ခြင်းတရားထုတ်ကဟောပါဆိုလို့ဆက်သွားပြရှင်းဥစွာမဲပြီးတော့ဟောပါတယ်ပါဠိတွေကမပြောပါဘူးအတူတူကလေးပြောရအောင်မာရိယဘုရားရေတဲ့မြတ်စွာဘုရားဘုရားဟောတဲ့ဘုရားဘုရားပြောတဲ့ခါကာလမှာပြောတာနဲ့ပုဂ္ဂိုလ်နာမည်ကိုခေါ်ပြီးတော့ပြောလို့ရှိတယ်ဓမ္မမှာတော့ဒီလိုမရှိပါဘူး ။ဘာလို့ကြဘုရားကြီးဘုရားဘုရင်ပဲလို့ရှင်နေလဲ။အဲသူပြောတဲ့ဥစ္စာပဲပဲလို့ရှင်နေလဲလို့မေးပါလေ။ရှင်းရတယ်မမြင်ဘူးသေးဘူး။အခုလည်းမြင်သေးမဟုတ်ဘူး။မြင်ရတယ်ငဲရတယ်မမြင်ရသေးရဲ့။ဒီပါရုံအစင်းဒီပါရုံအစင်းမှာလူရင်မှုလူရင်မြစ်တယ်မှုဆန္ဒတဏှမှုညာကဖြစ်ခင်မှုဒေမဆိုတာ သိနိုင်ပါလားလို့ကပါဠိတော်သမာတို့အတူတူဘာသာပြန်ထားတာပါလဲဒါပဲလို့ရှင်နေဆေးရတယ်မြင်မှုတွေကြီးတဲ့ယခုလည်းမြင်သေးမဟုတ်ဘူးမြင်ကြည့်ပြီဆိုတော့မြင်ရသေးတဲ့ဥစ္စာပဲဆေးရတာမြင်ရတာဟုတ်ခုလည်းမြင်နေတာမဟုတ်ဘူး စိတ်ကူးနဲ့မြင်ရလိုက်မယ်ဒါကမြင်ရလိုက်မယ်စိတ်ကူးရမှလည်းမပေါ်သေးဘူးအဲဒီလိုအစင်းနဲ့စပြီးတော့နိစ္စနိစ္စမေခံကတဏ္ဍမီရာကစိတ်ကံဒီမဆိုတာဒီနေမှာကသာနာရာကဒီမဆိုတာပါဠိလိုတော့ဒေါဝပါပဲသာနာရာကဒီမဒေါဝစိနေမှာလား အဲဒီအာယုံရှိရတဲ့နေရာမဟုတ်တော့ရှိရအာယုံပြန်စဉ်းစားပြီးတော့ဘူးလည်းမဖြစ်နိုင်အခုလည်းမြင်တယ်မဟုတ်ဘူးဆိုတော့မြင်ရမှာမဟုတ်ပဲနဲ့ဘယ်အာယုံကြီးကိုဖြစ်နေလို့အာယုံစိတ်ကူးနဲ့ဒီလိုဟာဒီလိုရှိတယ်မြင်ရလိမ့်မယ်လို့စိတ်ကူးနဲ့ဆင်လို့ရှိရင်အဲ့ဒါလည်းဖြစ်နိုင်တယ်။ဒါဖြစ်နေမှမလားလို့စိတ်ကူးလည်းမစိတ်ကူးဆိုရင်စိတ်ပါမလားလို့။နောက်ရံဘာနေဆိုပြီးတော့ဖြေပါရဲ့။ အဲ့ဒါလည်းအဲ့ဒါဖြစ်နိုင်ပါဘူးတဲ့ဆေးရလည်းမမြင်ရတဲ့အာယုဒီကူလည်းမြင်စေမဟုတ်တာအဲမြင်ရလိမ့်မယ်လို့လည်းစိတ်ကူးထဲမှာမပေါ်သေးတဲ့ဥစ္စာနဲ့စပ်ပြီးတော့မြစ်တဲ့တမ်းမဲ့မှုကြာကမဖြစ်နိုင်ပါဘူးတဲ့အဲဒီကစဉ်းစားကြည့်တော့တွင်နေတယ်ဟိုမြစ်တဲ့ဓာရီဟာမြင်ရတဲ့အချင်းရှိရမြင်ဘူးလို့ညာစဉ်းစားပြီးတော့ပြောတာလည်းရှိတယ် ယခုမြင်တဲ့မြင်ပြီးပြင်ဖြစ်တာလည်းရှိတယ်။မမြင်ရတယ်လည်းဒီလိုဒီလိုရုပ်ဆင်းရှိတယ်ဆိုတော့ကြားပြီးတော့စဉ်းစားပြီးတော့အဲဒီလိုအာရုံအာရုံပြီးတော့နိစ္စတရားမှုကိုဖြစ်တာရှိပါတယ်။ဝယ်ခေါ်လာတဲ့နေဘောခေါ်လာတဲ့နေအဲမင်းသမီးတို့မင်းသားတို့ဆိုတာဘယ်တော့အာဘာညာညာစသည်ဖြင့်ပြောတာဒီကြောကစိတ်ကူးပြီးဒီမြင်ရမှာမြင်မယ်တရားမှုတွေဖြစ်နေတာ အဲ့ဒါတွေကိုရှေ့ရတယ်မမြင်ဘူးဒီကိုယ်လည်းမြင်နေတယ်မဟုတ်ဘူးညနေနဲ့လို့စိတ်ကိုယ်ရနဲ့မပေါ်သေးဘူးအဲ့ဒါနဲ့စပြီးတော့ပြည့်တဲ့မှုတမ်းတဲ့မှုကြာကဖြစ်ပါမလားဆိုတာဖြစ်နိုင်ဘူးဆိုတာသင်ကြားကြည့်တယ်အဲသင်ကြားကြည့်တာလုံးလုံးလုံးမမြင်ရလို့ရှိရင်မြင်ရတဲ့စင်နဲ့စပြီးပြည့်တာမရှိဘူးတော့ယူလုံးလုံးမကြားရင်လည်းကြားရတယ်စပြီးပြည့်တာဖြစ်ဘူးမနာရတဲ့အနနဲ့အရဟံစပြီးပြည့်တာဖြစ်ဘူး မစားမပြရတဲ့အရာလည်းစပြီးတော့ပြည်နာမရှိဘူးသိရှိရတဲ့သိရှိကြအာမစပြီးတော့ပြည်နာမရှိဘူးဒီကုသလကြံရည်ပြီးပြရတဲ့သဘောအာယုံတို့နဲ့စပြီးတော့ပြည်နာမရှိဘူးဒါနဲ့စိတ်တကယ်တွေ့တာလည်းမဟုတ်ရှေ့ကတွေ့ပြီးတာလည်းမဟုတ်တွေ့လိမ့်မယ်ဒီလိုတွေ့လိမ့်မယ်လို့စိတ်ကွေးနေမှာပေါ်တော့အဲ့ဒါနဲ့စပြီးတော့ဘယ်ရှင်းမလဲအခုပြည်နာရည်ရှင်းတာလက်နဲ့စဉ်းစားကြည့်တော့ဘယ်ကနေဖြစ်တယ် မြင်ရကနေပြီးမြင်လို့လည်းဖြစ်တယ်ကြားရတယ်ကြားလို့ဖြစ်တယ်နာယအစာပြရဒုတိယကသုတိနာကြံကြတာလည်းအကုန်လုံးရှင်းနေတာကြီးဖြစ်တယ်အဲ့ဒါတွေကိုဘုန်းကြီးကဆောင်းမွေးတွေရေးထားပါတယ်ဆောင်းမွေးတွေဆိုခိုင်းလို့ဖြစ်ဘူးအချင်းကုန်းနေနေတာအမြင်ရရာကိလေသာဒုက္ခကိုမြင်ပြီးမမြင်ရတဲ့အာယုံမှာဒီလိုကလည်းဖြစ်နိုင်ဘူးလေမြင်မှမမြင်ရပဲအမြင်ရမဖြစ်အဲ့တော့ မမြင်ရတာတော့သူ့အလိုကိလေသာငြိမ်းတယ်မြင်ရလို့ရှိရင်ကိလေသာဖြစ်တယ်ဒါကြောင့်မြင်ရတယ်ဆိုတာကိလေသာဖြစ်အောင်မလုပ်ရမယ်ဆိုလို့ရှိရင်မြင်ရတဲ့သဘောလေးအမှန်တရားရှိကိုမြင်တိုင်းမှရှိကြည့်လေပြုသိမှုပဲတဲ့မြင်တိုင်းမြင်တိုင်းရှိမှပါတဲ့မြင်တိုင်းမြင်တိုင်းမြင်တဲ့သဘောလေးရှိမှလို့ရှိရင်ကိလေသာငြိမ်းတယ်အဲ့ဒီဟာကိုသဘောပေါက်အောင်အဲ့ဒီမြင်တိုင်းမြင်တိုင်းကိလေသာငြိမ်းဖို့

အဲ့ဒါလေးပြန်စဉ်းစားပြီးပထမတစ်ချိန်လောက်ဆိုရင်ကိလေသာတော့ပြည့်သေးပါဘူးနောက်တစ်ချိန်ကျတော့ကိလေသာတွေပြည့်လာတယ်အဲ့လိုဖြစ်နေတာလေအခုမြင်ရတာလေမြင်ရတာလေနည်းနည်းနဲ့လောဘအနိစ္စတာမွေးဖြစ်နေတဲ့ဒေါသဖြစ်ဆုံးဖြစ်ခြင်းမလည်းဖြစ်နေတဲ့မောဟอืมဝေအမှားတွေဘုရားတွေကိုအဟုတ်ဆင်ပြီးတော့နေရာလည်းဖြစ်နိုင်တဲ့အမှားကြီးတွေပေါ့လေအဲ့ဒါတွေဖြစ်နေတာအဲ့ဒါတွေမဖြစ်အောင်မလုပ်အောင်လဲဆိုတော့ မြင်နိုင်မြင်မြင်မြင်နိုင်မြင်မြင်လာလို့မှတ်ပြရအဲ့ဒါဒီနေ့ကဘုန်းကြီးကပြောပြတာပါပဲမြင်ပြီးကြည့်ရတယ်မှကြားပြီးကြည့်ရတယ်မှရတယ်အဲ့ဒီစိတ်ကူးရဲ့ဘူရင်ဖြစ်ရပါအခုမြင်ပြီးတော့မြင်လာလို့ရောက်လို့ပြီးတော့ဒီလက်ကလေးဖြစ်နေတယ်ရှိမှမမရှိတော့မြင်ပြီးပြီးရင်ရှိမှနေတယ်ဆိုရင်ဘယ်ဒီလက်ကဖြစ်နေမလဲမဖြစ်ရဘူးမြင်ပြီးမှကြားပြီးမှနားပြီးမှစိတ်ကူးပြီးမှပေါ်တိုင်းပေါ်တိုင်းနေရှုသိနေတော့မြင်ကြရရတဲ့အခါဒီလက်ကဖြစ်နေပဲဖြစ်နေလိမ့်မယ် အဲ့ဒါနည်းအောင်ရှိဝရာကိုနတ်တော်ဗျာအဘိဓမ္မာကြားရင်ဟောတာကအဲ့ဒါနားလည်အောင်ဘုန်းကြီးကညီရမြင်တိုင်းမရှိကိလေသာကိမ့်မှုပဲတဲ့ဒီဆိုပြီးတော့အဲဒီဆောင်ဟုတ်လေးရေးထားပါရဲ့မေကောဖြစ်မယ်လုံအားဖြင့်ပေါ်လွင်နေခဲ့ပြီးအဲဒီမြင်မြင်မှုနဲ့စပြီးတော့မေးတယ်တော့ကြားမှုနဲ့နားမှုနဲ့စားသိမှုနဲ့သိသိမှုနဲ့သိဝိဇ္ဇာကြမှုနဲ့စပြီးတော့အကုန်လုံးပါပဲအဲ့လိုဖြစ်တယ် အဲဒီမှာဉာဏ်ဝိရိဖြစ်ပုံဆိုပြီးတော့ဝိရိဖြစ်ပုံနေတဲ့ဆောင်းပုံလေးပေးရတာရမပြောတော့ပါဘူးလား။စာပေခြင်းနဲ့နည်းနည်းတဲ့ဥစ္စာတွေဒီနေ့တော့ဟောပြီးဒီကိုညာတွေဟောပြီးသားတယ်။ဟောပြီးသားတွေကတော့နောက်လည်းပဲသိခြင်းမရှိရင်ပညာကြောင့်ရောက်တော့ဆိုပြီးတော့ကျင့်တဲ့စင်တာဉာဏ်လောက်ဥစွာသိခြင်းမရှိလို့ရှိရင် ဒီလိုကဖြစ်နိုင်မှာပေါ့အဲဒါဆင်းတာမြင်လာဘူးပထမကမျက်စိရဲ့ဆင်းကျင်လာရင်အဲဒါသိဥစွာမြင်နေမြင်တဲ့ဝိသေဖြစ်မြင်ပြီးတရားစဉ်းစားတယ်မြင်ပြီးတရားနဲ့ကြံကြံစဉ်းစားတဲ့ဝိသေတွေကဖြစ်တယ်ဆိုတာအဲဒါလေးစဉ်းစားပြီးတော့ဉာဏ်ဉာဏ်တွေအာဟုဝိသေကဖြစ်တာပဲသာနာတရားဉာဏ်ဘောက ညီနာမပြရနောက်ဆုံးမှာညီနာမရနောက်ဆုံးပြရပြီအဲ့ဒါညီမှုနဲ့စကြားမှုနဲ့နာမှုနဲ့သာသိမှုနဲ့စပြီးတော့ဒီလိုသင်္ကန်းအကုန်လုံးရှိရမှာပါပဲအဲ့ဒါတွေကခုပြောလို့မဖြစ်ပါဘူးပါဠိတွေပြောပြောလို့ဖြစ်ပါဘူးအဲ့ဒါဗျာအဲ့ဒီအာရိယဗုဒ္ဓတို့အမြင်နဲ့ဟောတာတဲ့ဘုရားဘုရားဘာသာပြန်တဲ့ဒီလိုလေးတွေ အရိယာတန်တဲ့မြေမှာဝိဇ္ဇာဘုရားတိတ္တပြမှုကြောင့်ဉာဏ်တိတိနေနေဒီဒီကမနာမွေးဒီသူတိပြမနာမွေးဒီဒီမူဒမနာမွေးဒီဝိညာဉ်တေဝိညာဏဓမ္မနာမွေးတဲ့တိစသည်ဖြင့်အဲ့ဒီအရရှိပါအဲ့ဒါကြီးရုပ်ပြီးဟောလို့တော့သင်ကိုယ်ယုံရှိပါနားလည်ပါမလို့ဘုရားဒီမှာယောဂီဒီလာပြင်းနေလာပြင်းတယ်လာပြင်းတယ်လာပြင်းနေခေါ်တဲ့အခါတော့အဲဒီသိခက်တာတွေကဘုရားဟောပါတယ်အာဒီယောဂီတွေကို သင်္ခါရကကြာပြီးဟောနေတာပါအောင်မယ်။နာရီဝဲနာရီဘာမှမကြောက်ဘူးဟောလို့ရ။အခုသင်္ခါရကလည်းဟောလို့မဖြစ်ပါဘူး။အဲ့ဒါအောင်ကလေးအနေနဲ့ဘုရားအသေးသေးကလေးမာလုဇ္ဇဗုဒ္ဓရဲ့အာမာလုဇ္ဇဗုဒ္ဓကိုမြတ်စွာဘုရားခေါ်ပြီးတော့ဟောတာသင်္ဝန်ခံရတဲ့အတိုင်းမမင်းနဲ့လည်းရောအပြရှိမှနေပြန်သူကမြတ်စွာဘုရားဟောတဲ့အတိုင်း အာထုပါမယ်လို့ပြောတာကလေအဲ့ဒီတော့အာထုလို့ရှိရင်ညာပြောတာအသင်္ဃာမြင်တိုင်းအမင်းနဲ့လျော်မပြတ်စုမှနေတယ်။ညာကြရရောသိရတဲ့ဒီတရားတွေတဲကအဲတရားကိုကြွားမြင်တာလေးခုပါပဲညာတာတစ်ခုကြားတာတစ်ခုရောတာတစ်ခုသိရတာတစ်ခုအလုံးလေးခုပဲရောတာဆိုတာတွေကတစ်ခုမဟုတ်ဘူးကတော့သုံးခုရှိတယ်။အလုံးက6ခုရှိပါတယ်။ဘာ6ပါးသိရတဲ့အာယုန်တွေပါပဲ။ ညတ်တဲ့ရောကြည့်ရတယ်ဒီတရားတွေတဲ့ကသင်မှာမြတ်ပြီး၌မြုံများဖြစ်လိမ့်မည်အဲဒီနေ့နေ့မြင်လာလို့မြင်တယ်မြင်တယ်မှတ်တယ်နောက်ထပ်မှဒီဘုရားကြည့်ရတယ်အမြင်မြင်ရတဲ့အခြင်းနဲ့စပြီးတော့ကြည့်လိုက်တာပဲဖြစ်နေတယ်ဖြစ်နေဘူးအဲလိုဖြစ်အောင်အဲလိုကြည့်လိုက်တာပြင်းပြအောင်လို့ဒီတရားတွေရှိဖို့အထုပ်ကိုဘုန်းကြီးကဟောနေတာကသူနားလည်တဲ့ပုဂ္ဂိုလ်တွေကသဘောပေါက်လို့ကြားရှိပါတယ် သို့တော်လည်းတရားအားထုတ်ကြည့်တော့နားလည်ပါရဲ့အားထုတ်တဲ့ပုဂ္ဂိုလ်ရဲ့ကိုယ်တိုင်ကြည့်တော့ဟိုကျွမ်းမှနေပဲကြည့်ရဖြစ်တယ်ပြင်မယ်အမှန်မကောင်းသေးခင်တော့အစတော့သမာဓိဖြစ်သေးလို့ရှိရင်ယုံနာပိုက်ချပြီးနာမဘောဝိသရဏဆိုတာဖြစ်ဘူးနာယုပိုက်ချပြီးတာနာယုပိုက်ချပြီးတာသမာဓိအားကောင်းမှဖြစ်တာသမာဓိတော့ရတာကတော့သာနာပြီးတော့မြတ်စွာဘုရားဟောတာ ဒီစာရိတ္တကဘုရားတက်တဲ့ပုဂ္ဂိုလ်တွေကစာနဲ့ပင်နဲ့ရေးသားပြီးပြောဟောတာကိုသဘောကျတယ်နဲ့ကအဲ့ဒါကတော့ကိုယ်ကညာမဟုတ်ဘူးဒါပြက်မှာကတော့ကောင်းတာကောင်းပါလေကိုယ်ညာကပေါ်တိုင်းပေါ်တိုင်းမှာမှားပြီးတော့သိနေမှာအဲနည်းနည်းနည်းကမှတ်ပြီးတော့သိနေမြင်ညာလေးတွေသိသူမရှိရဘူးမြင်ပြီးကြကြပြီးနာသပြီးမြင်ပြီးအထမြင်ထမြင်ဘာပဲဖြစ်ဖြစ်မြင်နေနေတယ်နောက်ကလိုက်လိုက်ပြီးမှတ်နေ ပြီးကြတာပြရအောင်အဲဒါညာကြားရောက်ရပြရတဲ့ဒီကြားတွေကသင်မှာမြတ်ဒီနဲ့မြုံမြဖြစ်တယ်မြုံမြပဲမြတ်တာကိုအဲပုဂ္ဂိုလ်သားတော်နေရာပြတယ်ဆွဲလာမှမဖြစ်ယောက်ျားမင်းမသတိခြင်းနဲ့ဆွဲလာမှမဖြစ်ပြီးကြတာဖြစ်ဖို့ဆွဆွဲခြင်းနဲ့မရှိဘူးတဲ့အဲဒါကိုပြောတာအဲဒါကိုပြောမြတ်တာပြောရုပ်ပဲမြတ်ဒီနဲ့မြုံမြဖြစ်တယ်ကြီးမြင်မြင်လာပြီးတော့ကြားလာလို့ရှိရင်ကြားရင်ကြားအောင်များဖြစ်မှာပဲတဲ့ ကြာပြင်ကြာများဖြစ်လိမ့်မည်ဒါတော့ကြောက်ရပြင်ကြောက်များဖြစ်လိမ့်မည်ကြောက်ရဆိုတာဘာလဲဆိုတော့ကြောက်ဆိုတာကမျိုးရဲ့မှာဘူးတိုးအောင်လို့ဆိုတာသုံးခုကိုတွဲထားတယ်နာနာရယ်စားတာရယ်ဖြည့်တာရယ်ဒီသုံးခုကလည်းပဲဖြည့်တာကတော့အများကြီးရှိပါတယ်နာနာစားတာကတော့အခါတိုင်းရှိဘူးနာနဲ့အနာကလည်းခါရကောင်အရှင်ကြားတယ်စားတယ်ဆိုရယ်စားတယ်ဆိုရင်မစားတယ်ဆိုရင်လည်းရှိမလဲသူက သူကအတွေ့အကြုံနဲ့ရရင်ကရှိတာကတော့ရှင်အများအားတွေ့ရှိနေတာပါပဲအဲ့ဒါတွေအုံးကိုပေါင်းပြီးတော့သမျိုးတဲ့နတ်စွာဘုရားဒိဋ္ဌပိဋကမုဒ္ဒမုဒ္ဒဆိုပြီးတော့အဲမုဒ္ဒရောက်ရောက်ရတဲ့ရှိရတဲ့အားတွေဆိုပြီးတော့နတ်စွာဘုရားကဟောထားတာနာသာရှိလည်းရောက်ရပြီနိုင်နာသောအခြင်းသာသောအခြင်း ဝိတ္တိရအားဖြင့်ရောက်ရတဲ့အာယုံနဲ့ရောက်ရတဲ့အာယုံနာတိသာတိဖြစ်ဖြစ်ယုံဟူသောရောက်ရုံမျှဖြစ်တယ်အဲဒါပေါ်တိုင်းပေါ်တိုင်းကမှတ်ပါနာယင်နာတိယုံမျှသာယင်သာတိယုံမျှရှိရင်သတိယုံမျှသာတဲ့နေရာအရေးကြီးပါတယ်ရာထုတဲ့ပုဂ္ဂိုလ်တွေမှာသာတိတဲ့နေရာရှိမှဖို့ကတောင်းလေးပါတယ်အခုဒီမှာယောဂီတွေအများကြီးရှိနေ များကြီးနေတော့စားတဲ့နေရာမှာတိခါကရှိမောက်ရတဲတာမလွယ်ဘူးဆရာသမားတွေပြောတဲ့အတိုင်းလိုက်နာပြီးတော့ဖြစ်နေဖြစ်နေနေရတော့ပြုရမှားရပါတယ်ကိုယ့်အကိုတူရဲဆိုရင်တော့စားတဲ့ခါမှာမှတ်နေတယ်မှတ်ကြတယ်သိပေါ်တာဒီသမင်းတလုတ်ကလေးစားတဲ့ညမှာလက်ဒီပါလေးသုတ်ဆက်ပြင်လာတယ်ရှိတယ်ဗဇက်ကလည်းပြင်လာတယ်ရှိတယ်ဗဇက်လည်းခွန်းလာရှိတယ်လက်တွေပြန်ဖြတ်လာရှိတယ်နောက်ပြီးတော့အဲဒီမှာဝါလာပြူလာတယ်ရှိတယ် အဲဒီကရတာမျိုးမျိုးတွေပေါ်လာပြီးပေါ်လဲပေါ်လဲနေကုန်းလုံးလိုက်မှကအဲဒီသမင်းတလုံးလေးမှတ်တဲ့ဥစ္စာကိုအချိန်ကြီးအများကြီးကုန်တာသောတော့နဲ့စားလည်းမပြီးဘူးအခုဒီမှာယောဂီတွေအများကြီးဆိုတော့အဲဒီတော့ရှင်ကြီးကောင်အောင်လို့မှတ်ဖို့စိတ်တော်မလို့ဒါပေမဲ့လို့ဆက်နိုင်ကြတဲ့ကျိုးစားပြီးမှတ်ကြဖို့ရဘုန်းကြီးကတိုက်တွန်းရပါတယ်ညာတော်များလည်းပဲညာညာတော်များလည်းတရားသူသာဝိဒပုဂ္ဂိုလ်တွေ အခုတော့နှစ်ပတ်တဲ့ဒီတော်ဝဲတဲ့သာလာတဲ့ခါကာလမှာသာလို့တဲ့ခါကာလဆွနေနေရတယ်မှန်ရတာပဲဒါမှဘေးကပုဂ္ဂိုလ်ရဲ့အာရုံကြည့်ရတာဩတော်လာပဲဒီကိုယ်တွေတရားထုတ်တဲ့ခါမှာလည်းအဲဒီကိစ္စလာနေမရှိဘဲနဲ့ဘာမှပြောဆိုမနေဘဲနဲ့ရှုမှတ်ပြီးတော့သုံးတော်သွားတာပဲအာရုံကြည့်ရတာဒီမှာသာလို့တဲ့ခါလည်းစကားတွေပဲအောင်ကြောင်းကြောင်းပြောရတာ တိပေးတဲ့ပုဂ္ဂိုလ်ရဲ့ပေးထားပါရဲ့မှားတော့ပေးရမှာပါပဲတရားတွေကြားရတာနဲ့လိုက်စားပြီးတော့အထုံးနေတဲ့ပုဂ္ဂိုလ်တွေကသူတို့ပေးကြတာမလို့ပါသူဒီပြီးသားဖြစ်တယ်အဲ့ဒါရေးကြည့်တယ်အဲ့မြတ်ကြားရောက်တာသုံးခုပြီးတော့ကြံပြရတာကြံပြတာတော့ဒီကုသနာကြံပြတာကြာအဲ့ဒါကြံပြရုံညဖြစ်မယ်ပေါ်တိုင်းပေါ်တိုင်းမှတ်တော့ မသိပြီးတော့လည်းဆက်စဉ်းစားလို့မရှိဘူးဘယ်တော့ကပေါ်လာမှနောက်တစ်ခါပေါ်လာမှနောက်တစ်ခါပေါ်လာမှတမန်တမနေရတာကိုပဲစဉ်းစားလို့ဖြစ်မှာလေဒီတရားတွေဖြစ်နေတယ်အဲဒီတော့ဒီတရားတွေဖြစ်တဲ့နဲ့ငြိမ်းပါလေလို့ဆိုတာမြတ်စွာဘုရားပေါ်ပြတာပါပဲအဲဒီတော့ဖြစ်ရင်သင်ဟာဒုညရရဲ့စဉ်းစားရည်နဲ့တာယာမုံထဒီမာဒီအနေအချင်းမစဆိုင်မဲ့ရှိတယ်မြည်အဲဒီတော့ ဒီနေ့ကြတဲ့မှတ်ပြီးလို့ဆိုမြတ်ကြတာစတယ်နဲ့ပတ်သက်ပြီးတကားသက်ဆိုင်ပြီးတော့မနေဘူးတဲ့အဲ့ဒါသင်ကြားတာမမှားလို့ရှိရင်တော့မြင်ရတာလေးကြာစင်းသားပြီးခဏခဏပြောင်းပေါ်ကြားရတာလေးကြာစင်းသားပြီးမပြတ်မှန်လို့ရှိရင်မြင်ပြီးမှမြင်ပြီးမှမြင်ပြီးမှဆိုရင်မြင်မြင်ပြီးရတယ်ဘယ်ဆွဲမ်းလဲရှိနေတယ်ကြားတာလေးဆွဲမ်းကြရင်ပြီးပြီးကြောက်တော့တာပဲအဲ့လိုကြည့်အောင်ကြည့်ရတာမသက်ဆိုင်တဲ့

ငါလို့ဆွဲလန်းပြန်ကြည့်ဦးတဲ့အဲဒါအဲဆွဲလန်းပြန်ရှင်းနေတာနောက်ဆုံးကြတော့သောတာပတိမင်းနဲ့အာရုံပြုရရှိတာဒါငါစရတာသိသေးပါဘူးနောက်ဆုံးကြတော့ငါတို့ကလည်းအားကောင်းတာရှိနေရင်လည်းအဲဒီဆွဲလန်းပြန်ရလုံးမရှိပဲနဲ့သူမြင်ကြတဲ့ဘောကိုနိဗ္ဗာန်ကိုသိရတယ်အဲဒီတော့တရားကိုကြိုရုံမြတ်စွာဘုရားဟောတာအင်းရဲ့ဒီမှာတေဝိပါဒကံရတယ်အဲဒါနားရတာနားရတာ အာယုကြီးအောင်လိုက်ပြီးတော့ဆရာအောင်လို့ပြောတော့ပြေကပါဠိနဲ့ဘုန်းကြီးကပြောပါဘူးကောင်းတယ်အဲဒါဆိုသာဝေဆရာကြီးတွေဝေထားတယ်ဘုရားဝေတာဆိုအဲဝေထားမှမပြောဘူးနောက်လည်းနောက်လည်းပြန်ပြီးတော့ရှင်းရတယ်နောက်လည်းအဲဒီနားမယ်လို့ရှင်းပြီးတော့သင်ကြားပေးနေဆရာတွေရှိတယ်အဲဒီဆရာတွေကိုဟောပြပါအောင်ဆိုသူဟောမှာတော့သူဟောပြမှာအနံကောင်းတယ်ရှင်းရှင်းချင်းဟောပါအကုန်လုံးအကုန်လုံးကိုခါလဲ သူတွေကလေးဟောနေတာသိကြအောင်ဆုံးအဲဒါကမာလုကြဗုဒ္ဓယဟမင်းဝန်ခံခဲ့ပြီတိုင်းသူကစီရင်မှာတရားမပြတ်ရှိမှကိုအဲဒါဝန်ခံရတာတော့အဲဒါဝန်ခံခဲ့တဲ့တိုင်းရှိမှနေလို့ဆိုတော့မာလုကြဗုဒ္ဓယဟမင်းဝန်ခံခဲ့ပြီတိုင်း မေတ္တရောမေတ္တရောအပြတ်ရှိမှနေလင်မေတ္တရောနေရပြရာနေရပြရာရောက်ရသိရတယ်ရောက်ရသိရတယ်ဒီတရားတွေတဲ့ကသင်မှာသင်မှာမြတ်ရနိုင်မြတ်ရနိုင်မြေုံမြဖြစ်လိမ့်မည်မြတ်ရနိုင်ရရနိုင် ဖြစ်လည်းမည်နာသာဖြစ်လည်းရဲ့ရောက်ရသည်နိုင်ပါဠိမှာဘုရားရောက်တယ်လို့ပြောထားတယ်အဲ့ဒါလေးရောက်သွားနာပြီးရောက်သာပြီးရောက်ရှိပြီးရောက်အဲ့ဒါကိုနာသာရှိလျက်ရောက်ရသည်နိုင်နာပြီးသာပြီးရှိပြီးယုံရဟုသော ယုံမြဖြစ်လိမ့်မည်။သံတိယာရီနိုင်။သံတိယုံမြဖြစ်လိမ့်မည်။အဲဒီလိုဖြစ်ရင်သင်ဟာဘုံမြရရခြင်းသာရီနေပါ အဲဒီဖြစ်လို့ရှိရင်လည်းသင်ဟာသူမြင်ရတယ်ကြားရတာစကြရတာကြားရတာနားရတာစကြရရတွေ့ရတဲ့အတွေ့အထိရှိရတဲ့အာရုံဒီကုသကြရတဲ့အာရုံအဲဒါနဲ့စပြီးတော့ပါရခြင်းမုံထားခြင်းဒီမားခြင်းအနေအားဖြင့်အသက်ဆိုင်မှုပါရပြီးတော့သက်ဆိုင်ရတာပြည့်တဲ့ပါရပြီးတော့ဒါကလောဘဖြစ်ပြီးတော့သက်ဆိုင်တာဟောတာတော့ဒါကဒါကဖြစ်တာပဲ မုန်းထားပြီဆိုတော့လည်းမောဟမတိမဆိုမောဟနဲ့လောဘဒေါသမောဟတွေနဲ့အနေအားဖြင့်မဆက်ဆိုင်ဘူးတဲ့ဆက်တယ်ပြန်ကြည့်ဘူးပြီးပြီးကြပြီးပြီးကြအဲ့ဒါလေးတွေပဲဒါလေးတွေသင်ကြတာပြည့်မသင်ကြအဲ့လိုပြရမှာမဆက်ဆိုင်ရင်သင်ဟာအဲ့ဒီမြင်ရတဲ့အစဉ်သဗ္ဗေနိုင် ဒီပဲရှိနေပြီအဲဒီနည်းနည်းမြင်ရကြရများလေးမှားပြီးနေရမြင်ရတဲ့အချင်းမြင်တဲ့အခါမြင်ရတဲ့အချင်းမှာစိတ်ကဆွဲလမ်းပြီးပြီးနေကြားတဲ့အခါကြားပြီးအာယုံမှာဆွဲလမ်းပြီးနေဦးနာရတဲ့အနနာနဲ့ခါသာပြရတဲ့အခါလဲအဲသာပြရတဲ့ရတာစပြီးဆွဲလမ်းပြီးနေဦးတွေ့ကိုယ်ကတိကျရတယ်ပြည့်လို့ပြည့်ပြည့်လူကျင်းနေရှိမှနေအဲ့ဒါနဲ့စပြီးတော့အဲဆွဲလမ်းပြီးပြီးနေဦး စိတ်ကူးစားကြံနေမှုတွေကလည်းခဏခဏဖြစ်နေအဲ့ဒါဒီမှာတိုင်းမှာလည်းဒီကူရဲ့ဒီကူရဲ့မှလည်းကျွန်တော်ဆွမ်းလာမှုကြီးနေအဲ့ဒါဆိုလို့လေအဲ့ဒီတော့မြင်ကြောင်းဆိုတော့အာယုနဲ့စပြီးတော့ဆွမ်းလာခြင်းနေရင်ဘာဖြစ်တယ်ဆိုတာနိဗ္ဗာန်ရောက်တာတဲ့နောက်ဆုံးမှာရောက်တာသူ့ဘာသာတော့ပြောဓမ္မယူဘာသာမှာဆိုရင်သမာဓိဖြစ်တဲ့ရုပ်နာနဲ့ပိုင်းခြားဖြစ်သေးဘူးနာမရောဖြစ်တဲ့ဉာဏ်ကိုဖြစ်သေးတယ်အဲ့ဒီအာကောင်းလာမှအကြောင်းနဲ့ကြည့်တဲ့ပြစ္ဆဝေဒနာဖြစ်တယ်အဲ့ဒီအာကောင်းလာမှ အဲဖြစ်ဖြစ်ပြီးပြီးတော့ဓမ္မသနာနဲ့သုံးသပ်ဆင်းရဲအိစ္ဆပဲဒုက္ခပဲအနတ္တပဲအဲ့ဒီအားကောင်းလာတာဝိရတရားဖြစ်ပြီးတော့ပြီးပြီးနာညာလားနာကောင်းပါလားဒီရဲနဲ့ဖြစ်တဲ့ခါကလာကြောင့်အကြောင်းရင်းတွေရတယ်ပေါ်ပြီးကိုယ်ပါလည်းပဲဆင်းရဲတာလည်းပေါ်ပေါ်ပါလားဖြစ်နာမကောင်းပါရဲ့မြတ်ပြန်တယ်သိကောင်းနာမြန်ကြအဲ့ဒီကကြော်သွားတဲ့ခါကျဘင်္ဂညာဆိုတာပြည့်ပြီးတော့ဗျာဒီနာလူဟွာလည်းပေါ်ပြဗျာလည်းပေါ်ပြပေါ်ပြလာပြီးတော့ကြောက်တာကြီးတယ်ပဲကြောက်တာကြီးတွေ့နေရတယ် အဲဒီတော့ဒီငါးညာဖြစ်ပြီးတော့ဗျာအာရိယောနိဗ္ဗိဏဆိုရရတာဒါရီယာဖြစ်တဲ့ဥစ္စာတွေပါပဲအဲဒီရဆိုတာကြောက်တဲ့နေရာကြောက်စရာနေရာအာရိယောအပြစ်အပြစ်အပြစ်နေတဲ့နေရာလေးနိဗ္ဗိဏကြီးမြတ်တဲ့နေရာဒါလည်းဖြစ်တယ်ဗျာအဲဒီနိဗ္ဗိဏဘုံကြီးကလုံးဝဖြစ်နေဒီဥစ္စာတွေဖြစ်ပြနေတော့အလကားပဲဒါလည်းမရှိမှကောင်းပါဆိုတော့နိဗ္ဗာန်ကိုညှော်လင့်တာပါပဲအဲမုံကြီးများတဲ့နေရာဖြစ်တဲ့ မွန်ကြီးရရမင်းရှင်ကဒုညအောင်လို့အားထုတ်တာအစတုန်းကလည်းဒုညအောင်လို့အစတုန်းကလည်းရိုးရိုးအားထုတ်တာကအခုတော့ကိုယ်တိုင်တွေ့ပြီးတော့အပြည့်မြင်ပြီးတော့ဒုညအောင်ဆိုပြီးကျိုးစားအားထုတ်ရတာကိုအဲဒါဒီသင်္ခါညာခေါ်တယ်ဒီသင်္ခါညာအားကောင်းပြီဆိုတဲ့အခါကျတော့သင်္ခါရုပ္ပကညာတိတ်ကောင်းနေတယ်ကျောင်းညာထုံးစရာပဲအမှတ်ပြီးလေးဖြစ်ဖြစ်ပြီးတော့တွားနေတဲ့အခါအနန္တရာကြတယ်ဓမ္မအစာလေးတော့ပဲအောင်းနေပင်ညာသတိချင်းဒီငါးချက်တော့ပဲ ဒီဆက်ရမှလည်းနောက်တော့စိတ်ဒီမဆက်ရဘဲသူကသူ့ရဲ့အမှတ်ကြီးကြီးသွားနေတော့တာလည်းကအဲဒါ5မိနစ်10မိနစ်နာရီဝဲတနာရီအဲကျုပ်ပုဂ္ဂိုလ်ဒီနိုင်ုံကာလို့ကြာကြီးသွားပြီးနေနှာကောင်းတယ်ပါငါတို့ကညာဖြစ်တယ်ငါကတော့သိနေရှိတာအဲဒီငါကငါကတော့သိနေညာဖြစ်ပြီးအဲ့ဒီဆုနေနိဗ္ဗာန်တွေ့တာပဲအဲ့ဒီတွေ့ပုံကဒီကပြောတာပဲအဲ့ဒီတော့မြင်ရတဲ့စဉ်းစားရင်းနဲ့မကြည့်ရင်ဗျာ ဒီမှာလည်းမရှိဘူးပေါ်မှာလည်းမရှိဘူးရှားမှာလည်းမရှိတော့ဘူးဒီတော့လေဒီတော့သင်ကြည့်ရပြီပင်သင်ရဲ့ရဆုံးနေတာမျိုးဒီအိဗာတွေ့တာအဲ့ဒီတည်းတွေ့တာအခုတရားပြတဲ့ပုဂ္ဂိုလ်တွေအိဗာတွေ့တော့သူတို့ဒီတစ်ပါးတွေကိုယ်တိုင်တွေ့တာအမှန်ရင်မှန်ရင်နဲ့အဲ့ဒီမြင်မြင်ရကြတာလည်းမဟုတ်ဘဲနဲ့ပေါ့ယုံနာတခါရင်းရတော့တွေ့တာအောင်ပြောပါတယ် အဲဒါလေးတစ်ခေါက်ဆိုပြီးပြပြီးပါရဲ့အဲဒီလိုအဲဒီလိုညရဲ့အစဉ်စသည်၌မတည်လင်အဲဒီလိုအဲဒီလိုညရဲ့အစဉ်စသည်၌မတည်လင်ဟာဒီမှာလည်းမရှိဒီမှာလည်းမရှိဘုံမှာလည်းမရှိဘုံမှာလည်းမရှိဓမ္မလည်းမရှိတော့ပဲဓမ္မ ပင်မရှိတာပြီပင်သိရရေသောသိရရေသောသိပါမေတိသိပါမေတိသတ္တဗျာမောင်ကြဗုဒ္ဓကဒီကအချင်းချင်းကိုလေးအားထုတ်ဖို့မဟောတာအဲ့ဒါကြီးမောင်ကြဗုဒ္ဓလည်းသဘောကျပြီးတော့ဒီမှာလည်းဒီတော်ကြတဲ့အတိုင်းဒါအားလေးနည်းနည်းသာပြအရှင်မတဲ့ပုဂ္ဂိုလ်မှာအရှင်မတဲ့ပုဂ္ဂိုလ်မှာ မြညာကြားရတာစပြီးတော့ကိလေသာသိပုံနေသူကလာလေးနဲ့အင်းနောက်တော့မြညာကြားရတာရှင်းမှတော့ပြီးလို့ရှင်နေရှင်းရင်ကိလေသာရှင်းနိုင်ပုံနေအဲ့ဒါတွေကိုလည်းလာလာလေးနဲ့သူကလက်စာပြဆောက်တယ်မြင်မှုနဲ့စပြီးတော့မရှိမှလို့ရှင်ဖြစ်ပြီးတာတဲ့ကိုနှစ်ခါရှိမှလို့ရှင်ပြီးတာတဲ့ကိုနှစ်ခါတာလေးခါတာမြင်မှုနဲ့စပြီးလေးခါတာ ကျောင်းနဲ့စာရိဒေဂါရနာမှုနဲ့စာရိဒေဂါရသာသမနဲ့စာရိဒေဂါရဖြစ်ပြီးမှုနဲ့စာရိဒေဂါရဉာဏ်နဲ့စာရိဒေဂါရ၄ရှိအဲ၄၆၄၆၆လေးဒီ20နဲ့၄ပေါ့အာရာဝ20နဲ့၄အာရာဝ20နဲ့ဒီခုကပြောတော့ခါထားရဲ့ဆိုနေရပြောနေရပြမအောင်တယ် မြင်ပြီးမှစာရင်းလေးလေးတစ်ခုလေးနဲ့ဒီနေ့ရစစ်ဘုံရစစ်စစ်ဆက်ဘုံကစတယ်မဟုတ်ဘူးအာလေးစာဆောက်တယ်ဘုရားဆန္ဒဆန္ဒဆန္ဒအဲဒီစံတဏှာလေးပါဟောပါတယ်။ဒါလေးပါ အဲ24ကတာရှိပါတယ်အဲ24ကတာကိုသူတင်မှာဘာသာပြန်တော့လားဘာသာပြန်တော့လားသူရုပ်ပါပဲလို့ဆိုတာအဲဒါမြင်မြင်မှုနဲ့စပြီးတော့ကိလေသာဖြစ်ပုံနဲ့ကိလေသာကျင်းပုံဟိုကအစ္စဖြစ်ပုံသင်္ခါရကိလေသာကျင်းပုံနဲ့စတာဒီကတာဘာသာပြန်ထားပါတယ်အစင်းမြင်ရင်ဖြစ်ွယ်ခြင်းထိုတွင်မိတယ်ကြီးကအပေါ်လာအစင်းမြင်လား အကျိုးမှလည်းဖြစ်ပေါ်ခြင်းပြီးတော့ဖြစ်ပေါ်ခြင်းမိတယ်လို့ဆိုတာပဲအဲတနည်းအားဖြင့်ရှုမှကင်းပါမြင်ပြီးကမြင်ရတော့မိပြီရှုမှကင်းပါတော့ဆိုရင်မြင်မြင်မြင်ပြီးတာနဲ့မြင်ရတာတော့ဒီမိတယ်လို့ဆိုတာပဲမိဆိုတာမသိတာမဟုတ်ပါဘူးမြင်ရတဲ့ဥစ္စာအမှန်တိုင်းမသိဘူးဝိပဿနာဉာဏ်ဖြင့်မှန်တယ်ပြီးတော့မိတယ်လို့ဆိုရတယ် အဲဒါသိမြင်နေဇဝတင်ထိုးရင်းမေ့နေပြီကာယတဆွဲခန္ဓာနဲ့စိတ်ထဲသိနေပြီကာယတဆွဲခန္ဓာရှိထဲမှာအိဒီနေကအစဉ်ဆိုင်ရာဝေဒနာများစွာပွားလာပြီးလောဘစီကဒေါသပွားပြာများစိတ်ပန်းကြီးအဲဒါသဘာဝတော်ကလေဉာဏ်ကြဉာဏ်နဲ့ကြားလာတဲ့စဉာဏ်နဲ့စပြီးကြတာအင်းဒီကံကျင်းလို့ဖြစ်ပုံတွေ ဒီနည်းဖြစ်မယ်မပြောင်းလဲဆင်းရဲရှားသူအဲငန်းနေတယ်မရှိမှန်းလားဆင်းရဲရှားတယ်လို့ဆိုရဲဆင်းရဲကိုယ်ကရှားသူမဝေးတာနိဗ္ဗာန်ကနိဗ္ဗာန်နဲ့ဝေးနေတာလေအဲဒါတွေကမာရုဇဗုဒ္ဓတို့ကတော်ကောင်းပါလေဒါလေးပါဠိတွေရွတ်နေစိတ်ကုန်းနေကြရုပ်ပါဒီကဒါလေးပါပါကြာကျိုးကျိုးကြိုင်တဲ့အချိန်ကြီးကုန်းနေမှမသိပါဘူးသူကစောအောင်နေပြီးလို့ဖြစ်အောင် အရှင်းမြင်လင်ဝါခြင်းဘောရမဲ့လေသည်ဘာယာတဆွဲဘာသာမဲ့သိတဲ့သိမြဲကြီးသိတဲ့သိမြဲကြီးသင်္ခါယာသိတဲ့ ရှားနေတာနေတာဆင်းရဲရှားနေတာမိကလည်းဝေးနေတာအဲ့ဒီမရှိတဲ့ပုဂ္ဂိုလ်တွေကမိကလည်းဝေးနေတာပဲရှိမှမရှိတော့အဲ့ဒါမိကလည်းဝေးနေတာမိကမရနိုင်ဘူးရှိမရနိုင်ရှုမှရှုတော့လည်းပဲဖြစ်စေကိုရှုမှဒီနေ့လည်းသာပြောပြပါရဲ့အတိပ္ပဓမ္မာဟောတာသစ္စာတော်ဝိသမိသဇာနာရိသတိသွားစေမှာရှုရတယ်သွားပြီးတဲ့ဥစ္စာတွေအောင်းနေပြန်ရှုရတာမဟုတ်ဘူး မသွားခင်ကနောင်ကောင်းတဲ့ဥစ္စာတွေစဉ်းစားရရှိရတာမဟုတ်ဘူးသူကဥစ္စာတော့သွားစေအဲတို့ဒီရဲ့ရာဆဲတဲ့ထိုင်ဆဲတဲ့ကြောင်းဆဲတဲ့ကိုယ်မူရာတစ်ခုခုပြုဆဲတယ်ပြုဆဲပဲရှိရတာလေဝေဒနာကြတော့လဲဝိရိယမာနခံစားနေစေသံဃာခံစားနေစေဆင်းရဲခံစားနေစေအကျဉ်းချင်းလာလေလားဥပ္ပခဝေဒနာခံစားနေစေ အရှိဝတိကိုပြောမှတာပါပဲ။ဉာဏ်ရတယ်ဒီလိုကြည့်ပါတော့တစ်ဆက်တစ်ဆက်မှအဲ့ဒါကျိုးကပฏิရံဒေသနာတော့ကောင်းကောင်းပေါက်တော့အဲ့လိုဖြစ်သေးရရှိရမယ်ဆိုတော့သိတော်မကြောက်အဲ့လိုပုဂ္ဂိုလ်လည်းရှိရရှိရဒါကသူ့ဘောနဲ့ပြောတော့တန်းနိုင်အဲ့ခုဒီကမလို့ရဘုရားတို့ကလည်းဒီတိုင်းပါပဲမြင်နေကြတဲ့ပေါ်မှမှမမလို့ချင်းမြင်ရနေပြီးတော့ဆွဲလန်းပြီးတာရပြင်ကြရတာဒါလည်းစတင်ဖြစ်တော့အခုမြင်ရတယ်ခုနဲ့စပြီးတော့ ပထမဆောင်ကြားရနာရတယ်ကောဒီလိုဆောင်ဖို့ရှိတယ်ဒီဟာသိမြင်နေစဲနေရမှာအတန်ကြားလို့ထည့်ရရုံနဲ့တန်ကြားတယ်စစ်ပွဲချင်းထိုးပင်မိတယ်ဒီသာယာတဇေကံလာနဲ့စိတ်ထဲပင်တယ်ဒီအဲရှင်းဆရာတွင်မှာပြအသာဆရာတော့ကြားရတာအသာဆရာဝေဒနာများစွာပွားတော့ဒီသောဘဒီကတော့ပွားပြာများစိတ်ပန်း ဒီနည်းပြင်မှာကြောမယ်ဆင်းရဲစာတင်ကြီးဆင်းရဲကြတာများမှာအဲ့ဒါအပန်းအပန်းလာသာသူမဝိဇာနဲ့ဇာတိအဲဆင်းရဲကတော့ဆင်းရဲပါပဲအပန်းဆင်းရဲကြတာသာသူမမြင်နိုင်မြင်နိုင်ဆင်းရဲစာကြားကြားဆင်းရဲစာမရှိမှဆင်းရဲတာလေကလည်းဝိညာဉ်အဲမြင်နိုင်မြင်နိုင်မြင်လာမှကြားကြားကြားလာမှရင်ဒါ ဆရာမကိလေသာရဲ့ကျင့်ပြီးနိဗ္ဗာန်ရောက်တယ်ဆိုတာကလည်းအချင်းညုပ်ကလေးအရှင်းမြင်ကအမှားရရကျင်းတယ်အရှင်းမြင်လို့ရှိရင်အမှားရရကျင်းပါပဲဒီကြစဉ်းစားရင်ဟုတ်ကြီးပဲပေါ်တိုင်းပေါ်တိုင်းနဲ့မှတ်ရုံမှတ်ရုံနဲ့လည်းရှိရင်ဘယ်ဆွဲလာမှုဘာမှရှိဘူးຢာကမဆုံးနိုင်နာကောင်းပါလားအဲ့ဒါလည်းနားရတာဘုရားဆောင်းမလေးဆောင်းမလေးကလည်းရှားမဟုတ်ပါဘူးပါဠိတော်ဒီဘာသာတရားနာပါလေပါဠိတော်တွေကလည်းအခုရွတ်လို့အရှင်နေရာကဂုံလို့ အဲဒါလေးဆွဲရအောင်အစင်းမြင်ငါအစင်းမြင်ငါမာယာမာယာဒါကကျင်းတော်သည်ဒါကကျင်းတော်သည်မတတ်မဲ့ပဲမတတ်မဲ့ပဲအာသာမြဲအာသာမြဲစိတ်ထဲမသိမ့်သည်စိတ်ထဲမသိမ့်သည်မသိရပင်မသိရပင်လည်းမြင်လည်းမြင်တို့ပြင်ခံရသည်တို့ပြင်ခံရသည်တို့ပါတော်လည်း ဆင်းရဲဝိနည်းမြဲကုန်ခံသည်ဝိနည်းကုန်ခံသည်ဝိနည်းဖြင့်သာဝိနည်းဖြင့်သာဘောဓိမာဘောဓိမာသာဖြင့်ဟာသည်သာဖြင့်ဟာသည်မြင်နိုင်ရှုမှာမြင်နိုင်ရှုမှာဆင်းရဲသာဆင်းရဲသာမိကနိဗ္ဗာန်မြေမိကနိဗ္ဗာန်မြေဒီနေ့ငယ်ပါတဲ့ခါရဲသွားလာနေစီတဲ့ ဆင်းရဲခြင်းနဲ့ဆင်းရဲခြင်းပါနိဗ္ဗာန်ကြီးတယ်အဲသမာဓိအားကောင်းလာရင်ဒီနာမတော်ကျနာရုပ်တိရဲကနိဗ္ဗာန်ကြီးတာပဲဥရရညာဖြစ်ပြပြီးရင်ပုံပြီးကြီးတာသင်္ခါညာရသာကြီးတာပေါ့သင်္ခါရိကညာရောက်တော့အားကောင်းရင်နိဗ္ဗာန်ကိုတွေ့ရတာကနာကောင်းပါလေအဲ့ဒါပြီးတော့ဒီနာရီကဘာနာကြည့်တဲ့ကံ ဟောတနာကြီးခွဲရနေတာနှစ်နာရီခွဲနှစ်နာရီခွဲဆိုသုံးနာရီဒီဟောတာကလည်းကြာရင်းနေတယ်အဲမဲ့ပြီးသူပါမနောင်နာဟာဒီနည်းလေးဟောနေတယ်အဲ့ဒါတော့အကျော်ကျော်အားဖြင့်သူပါဠိနဲ့မဟုတ်ဘဲနဲ့အကျော်ကျော်အားဖြင့်မှတ်ရအောင်လို့ဘုရားပြောဆောင်းဖို့ကလေးဒီပါဒနာရှင်ကျင်းကျိုးဆိုပြီးတော့နောက်ဆုံးလေးထည့်ထားတာဒါလေးကတို့ကျုပ်ကလေးနားလည်တယ်ပြောပါရဲ့ ဝိပဿနာဉာဏ်ဆိုတာဘယ်အရှိဖြစ်တယ်နည်းတာဟေးဆွဲလာနိုင်ရယုံနာမှမှန်စွာရှိဖြစ်တယ်နည်းအရှိအင်းရဲ့ဒါကြီးတွေ့ရတယ်ဝိပဿနာဆိုဘယ်အရှိရတယ်လဲဆွဲလာနိုင်ရယုံနာဆွဲလာနိုင်ရယုံနာဟေးမြင်ရကယုံနာကြားရကယုံနာနာရကသတိရဒုတိယသတိစကြံကြသွားတော့ပါသင်ကြားပေါ်လာတဲ့ယုံနာမြင်ရကဘာတွေပေါ်တော့မြင်ရကတော့မြင်ပြီးတဲ့အခါက စိတ်စေစိတ်နာတရားစိတ်စိတ်နာတရားတို့ရုပ်ပြောပါတယ်မြင်သိမှုတရားကရုပ်ပဲမြင်ရတဲ့အခြင်းကရုပ်ပဲအယုံနဲ့နာဘာပဲမြင်နေမြင်နေတာမျက်စိယုံနဲ့အခြင်းယုံမြင်သိတာကနာအယုံနဲ့နာဘာတို့တို့ကြားတဲ့အခါလည်းဒီတိုင်းပဲအဲကြားသိတာကနာကြားသိမှုတရားကရုပ်နာရုပ်ခေါ်တယ်ဘောဓနာရုပ်ခေါ်တယ်ကြားသိရတဲ့အတန်းကလည်းရုပ် နားနဲ့တန်ကရုပ်ရှားကြည့်တာကနာသူတို့ကြီးရဲ့ပါပဲနင်းကြတဲ့ဓွားချောက်ကရုပ်နဲ့နာနေရဲ့သင်ကြားတာစပြီးတွေ့တာကမြင်လာကြတာကမှရုပ်နာနေတဲ့ပေါ်ပါပဲပုဂ္ဂိုလ်သားတွေအကောင်းကြီးတွေပေါ်သေးဘူးနောက်ပြန်စဉ်းစားမှပုဂ္ဂိုလ်သားတွေအကောင်းတွေနဲ့ပေါ်လာအခုမရှိမှမှပဲနေတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီလိုပဲမြင်ကြတဲ့နေပြန်ပြန်ပြီးတော့ဆွဲလာတဲ့ဣတိတာတွေဖြစ်နေတာအဲ့ဒီလိုပဲပြောင်းရှုရတယ်ဝိပဿနာဉာဏ်ဆွဲလာဆွဲလာနေတယ် အဲဒီတော့ဆွဲလာနိုင်တဲ့ယုံနာတွေမှန်စွာရှိရမယ်မြင်မြင်မြင်မြင်တဲ့အတိုင်းကြားရင်ကြားတဲ့အတိုင်းနားရင်နားတဲ့အတိုင်းမြင်တယ်မြင်တယ်မှန်တယ်လို့ရှိရင်သမာဓိအားကောင်းလာတဲ့အခါကျတော့မြင်ရတဲ့အခြင်းတွေကတခြားပဲသူကအာရုံမသိရဘူးမြင်သိတာတွေကလည်းတခြားပဲမြင်ရတဲ့အခြင်းရုပ်မျိုးလည်းမဟုတ်ဘူးဒါကမြင်မှုကြီးတရားမျက်စိကလည်းရှိသေးတယ်မျက်စိကလည်းသူကတခြားပဲအဲယုံနေတာမျက်စိကလည်းသူ့တက်တဲ့နဲ့ပြီးတာမဟုတ်ဘူးမျက်စိကိုမှီပြီးတော့ မြင်သိတဲ့ညာလေးကဖြစ်တာပေါ့အဲ့ဒါမြင်နေမြင်နေဒီမျက်နှာမျှပဲဆိုတာသိရတယ်အဲ့လိုသိအောင်လို့ရှုရတယ်ဒီလိုသိနေလို့ရှိရင်သောတာနဲ့ကိလေသာတွေမဖြစ်ဘူးအဲ့ဒီလိုမဖြစ်အောင်လို့ရှုရတယ်ဆိုတာနားလည်အောင်လို့ဘုန်းကြီးတွေဆောင်းဖို့လေးစီရတယ်အဲ့ဆိုရမယ်ဝိပဿနာဉာဏ်ဆိုတာဘာရှိရဖြစ်တယ်နည်းဝိပဿနာဉာဏ်ဆိုတာ ရှိ၍ဖြစ်သည်နိသစ္စာရှိ၍ဖြစ်သည်နိသလနာယသစ္စာနာယသုနာမသုနာမသာရှိ၍ဖြစ်ပါသည်သစ္စာနာယသစ္စာနာယသုနာမသာရှိ၍ဖြစ်ပါသည်သလနာယယုံနာလည်းမြင်မြင်ခိုင်းမှလည်းယုံနာနာရှိရဲ့ကြားခိုင်းနာစသဖြင့်ဒုတိယယုံနာနာလည်းကြီးတဲ့ကဓမ္မဘောဂကယုံနာနာ ညက်တယ်ဒါတွေဟုတ်သေးတယ်အဲဒါတွေကဆွဲလန်းနိုင်တာမြဲနေချမ်းသာတယ်ပုဂ္ဂိုလ်သားတယ်ဆွဲလန်းနိုင်တဲ့သဘောတရားတွေပေါ်နေတာငန်းကြတယ်ယူနိုင်တယ်ပေါ်နေအဲဒါတွေကိုဆွဲလန်းနိုင်ရာယုံနာမှာမှန်စွာရှိရမည်သူသဘောတယ်မှန်နေပြအောင်ရှိပါအာစာပေနဲ့ပြည့်ပြီးတော့ရှိရမယ်လို့ဘယ်လိုမဟုတ်ပါဘူးအဲရှိရမယ်ဆိုတာနီးပြီးပြီးရှိမှတတိယဒေနာတော်တဲ့အတိုင်းအတော် မှတ်ရခြင်းရှိဝေရိယနေရာကြီးတွေနဲ့ဆိုတော့ဒီလိုဟောလာလို့ရှိရမှတ်ရခြင်းများမြင်လာခြင်းမှတ်ရကြားလာခြင်းမှတ်ရနားလာခြင်းမှတ်ရသာသီတာလည်းမှတ်ရသိတိတာလည်းမှတ်ရဒီကုသဉာဏ်တာလည်းမှတ်ရမှတ်ရပြီးမြင်မယ်လို့ဆိုတာအဲဒီတိကအချင်းချင်းဟောတဲ့ခါလည်းရှိတယ်တရားဟောတဲ့ခါကျတော့ဒီကတော့ကြည်အရှိကြီးပါလားအဲဒီမှာလည်းခင်ဗျာဘုန်းကြီးပြောတယ်လေကိစ္စတော်ဟာသွားပြီးရှိတယ်သွားနေသေးမှာကိစ္စမျိုးသွားပြီးပြီးပဇာနာပြီးပြီးစသည်ဖြင့်ဟောတာလည်း အဲ့ဒီလည်းရှိဖို့ပါပဲဆွဲလာနိုင်ရာယုံနာမှန်မှန်စွာရှိဖြစ်ပါသည်ပေါ်တိုင်းမရှိယုံနာဆိုဆွဲမှုဝင်ရောက်ပြီးအဲ့ဒီတော့ပေါ်တိုင်းမှာမရှိလို့ရှိရင်နေမချမ်းဘူးအဲ့ဒီအာရုံနဲ့စပြီးတော့ဆွဲလာမှုတွေဖြစ်တယ်မြင်ရတဲ့ဆင်းရုပ်ကိုကိုယ့်ကိုယ်ကိုကြည့်ရတဲ့ငါပဲသူများကိုမြင်ရခြင်းဘယ်သူပဲဘယ်ဝါပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်သတ္တဝါနဲ့ဒီလိုလဲရှင်းတယ်ပြီးတော့မိမိမြင်မှုတရားရှိတဲ့မျက်စိ အဲ့ဒါလည်းငါပဲအဲဆိုရင်မြင်သိတာလေးကလည်းငါသိနေတာအရင်ကလည်းငါသိနေတာရှိနေတာရင်ကသိတယ်ငါလည်းသိသိတာပဲရင်ကမြင်တယ်ငါကပဲသူမြင်တာပဲဘယ်လိုသိနေတာမို့သူကမှန်တာမြင်နေမြင်နေသိကြည့်တယ်ပဲဟောင်းမဟုတ်ဘူးရှေ့ကမြင်ပြီးသားတွေကထနေတာမဟုတ်ဘူးအခုအသေးသေးတွေရှင်းနေတယ်အဲ့ဒါလည်းနားလည်အောင်ပေါ်တိုင်းပေါ်တိုင်းရှင်းရတယ်ပေါ်တိုင်းမရှင်းလို့ရှိရင်အဲ့ဒီယုံနာပြင်မှာ မြဲတဲ့နေချမ်းသာတဲ့ပုဂ္ဂိုလ်သားတော်နဲ့ဆွဲလမ်းမှုတွေဝင်ရောက်တတ်ပြီတဲ့အဲ့ဒါလေးကိုနားလည်အောင်ကြိုကြိုပြီးဘုရားသိကြပါအဲဆရာပေါ်လိုက်မရှုသုနာစုသံမှုဝင်ရောက်သည်ပေါ်လိုက်မရှုသုနာစုသံမှုဝင်ရောက်သည်ပေါ်လိုက်ပေါ်လိုက်မဆက်ရင်ဆဲတရားအမှုတော်ကိုအကုန်လုံးစွဲနေတာ ဖြစ်ပေါ်လာတယ်မရှိဘဲနဲ့အရင်ချမ်းနေတဲ့ဆိုရင်လည်းစွဲနေတာပါပဲဒါအနန္နားလည်းသာဖို့ရည်ကြီးပါတယ်ပေါ်တိုင်းမှာရှင်ယုံနာဆွေဆွမှုကင်းရပြီပေါ်တိုင်းပေါ်တိုင်းနေသဗ္ဗမြင်နာမပြရာမနာနာမသာရိကာမသိတိကာမဒီဥစ္စာကြံကာမပေါ်လာရင်အဲ့ဒါတွေစမသိမသင်ကြားရတဲ့ဝမ်းမိုက်ကအောင်းနဲ့ပင်နဲ့ကြားတာလည်းအဲ့ဒါလည်းတွေ့ကြည့်တာပါပဲအဲ့ဒါကနေတွေ့ကြည့်တာအဲ့ဒါတွေကစပြီးရှိရတဲ့ကောင်းနေပင်နေ ဟောင်းတာဟောင်းဆုံးတယ်အောင်ပိဏပိညုံးတယ်အောင်အပြီးလေးဟောင်းတယ်ပိနေဆက်နာမည်ကလူရင်းမဟုတ်ဘူးအဲဟောင်းတာဟောင်းဆုံးတယ်အောင်သင်္ချာပေါ်လာတဲ့ရုပ်ပိဏပိညုံးတယ်အောင်သင်္ချာပေါ်လာတဲ့ရုပ်အဲဒါလေးကိုသင်္ချာပြရအောင်ဟောင်းမယ်ဒီနေ့ရသပြီးတော့ရှိရတယ်ဒီထဲမှာစိတ်ကူးလေးဖြစ်လာရင်အဲဒီစိတ်ကူးလေးပြရအောင်စိတ်ကူးစိတ်ကူးရစဉ်းစားရကြံပြရပေါ်တိုင်းမှာ ကိုယ်ကညောင်းတာဝေဒနာတွေကခြားတာတွေဝေဒနာတွေဒါတွေပေါ်လို့ရှိရင်အဲ့ဒါတွေမှညောင်းညောင်းပြီးပူဒနာတွေညာတယ်ဒီသဘောလေးသိကျင်တဲ့ရုပ်တွေအပြုပြင်းနေအများကြီးရှိတာပေါ့ဒီကံတော်သွားတာလည်းကိုယ်လည်းစားလိုက်ဆိုင်နေထားတယ်သူရှားတယ်အဲ့ဒါလည်းရှိပါလေဒိဋ္ဌာနဲ့ပြိဋ္ဌာနဲ့သံသနာကာရီဟောဒီအလောကီတွေဝိလောကီသံသနာကာရီဟောဒီစသည်ဖြင့်တိရိဒါရကဗျာဟောတာအဲ့ဒါတွေပေါ်ခိုက်တွေ မရှုလို့ရှိရင်အဲဒီယုံနာနေမှာဆွဲလာမယ်ပေါ်တိုင်းမှရှုယုံနာစုဆွဲမှုကင်းကြီးပြီပေါ်တိုင်းနာမှာပါဆွဲမှုကင်းကြီးပါပဲအဲအခုကြားအထုတ်ပြီးတဲ့ပုဂ္ဂိုလ်တွေကပေါ်တိုင်းတွေ့ရတာသင်ကြားတယ်ပေါ်တိုင်းပေါ်တိုင်းရှုတော့အဲဒီပေါ်လာတာလေးကိုနှစ်သက်ကြတာလည်းဘာမှမရှိဘူးပေါ်ပြီးပြက်ပေါ်ပြီးပြက်ဝိရိယဗျာညာရောက်ရင်ကအပေါ်ပြောက်တယ်များသင်ကြားတယ်ဘယ်ငါညာရောဘာသင်ကြားတာ ဘာမှဆွဲလန်းကြမရှိဘူးဒီကတည်းကဘာမှမဖြစ်ဘူးလားကောင်းပါလေဆိုရမယ်ကိုယ်ပိုင်းမရှိဘူးသုဏ္ဏစုသေမဝင်ရောက်သည်ကိုယ်ပိုင်းမရှိဘူးသုဏ္ဏစုသေမကင်းခြင်းသည်ကိုယ်ပိုင်းမရှိဘူးသုဏ္ဏစု ကြည့်ပေါ်ရင်ပေါ်ရင်ကမလဲမလဲဆွဲလာမှုကျင်းတာတဲ့မြဲတယ်မြဲတယ်ဆွဲလာမှုမရှိချမ်းသာတယ်မကောင်းတယ်များတယ်ဆွဲလာမှုမရှိအသက်ရှင်တဲ့ပုဂ္ဂိုလ်သားတော်ကဆွဲလာမှုမရှိဘူးတဲ့ဘိုးသင်ကြတာကဥရိယရေဖြစ်ဖြစ်ပြီးမြင်တာကဘိုးသင်ကြတယ်ပေါ်ပြီးကြောက်သွားတာလေးတွေကြီးပါအမှဆွဲလာနေခြင်းအဲဒီလိုဆွဲလာမှုတွေကျင်းလို့ရှိရင်နိဗ္ဗာန်ရောက်တာပဲတခါလို့ဒီခါကျအားကောင်းတဲ့အခါမှာ ဒုညတခါရင်းနဲ့နိဗ္ဗာန်ကိုမြင်မှဘူးပြည့်တော့အဲ့ဒါသောတာပတိမဲ့နိဗ္ဗာန်တွေ့တာသောတာပတိမဲ့ဖြစ်ရင်သောတာပတိဆိုရလဲမဲ့နဲ့အတူတူပါပဲပထမအဆုံးဖြစ်တာကမဲ့တရားအကြောင်းတရားနောက်ဆက်ပြီးဖြစ်တာကနိဗ္ဗာန်အမှုဆက်ဖြစ်တာကကိုတရားအကျိုးတရားအဲ့ဒါကကသဘောချင်းအတူတူပါအဲဆွဲမှုကင်းကွာနိဗ္ဗာန်သာမှန်စွာဆက်ရောက်မှန်စွာဆက်ရောက်ပြီးပေါ်တိုင်းမှားလို့ရှိရင် ဆရာမှုရဲ့ကျင်းကျင်းပါဆရာမှုကျင်းလို့ရှိရင်နိဗ္ဗာန်ကိုရောက်တယ်မာနနိဗ္ဗာန်ကိုရောက်ပြီမာနနိဗ္ဗာန်ရောက်အောင်လို့ကိုယောဂီတွေအားထုတ်ကြတယ်ရောက်ပြီးတဲ့ပုဂ္ဂိုလ်တွေအများကြီးရှိနေပါတယ်နောင်ဆက်အားထုတ်မြောက်ပြီးတဲ့ပုဂ္ဂိုလ်တွေရောက်မှာပဲအားထုတ်ရတဲ့ပုဂ္ဂိုလ်လည်းရိုးသေးသေးအားဖြင့်ရောက်မှာပဲဒါနာကောင်းပါလားအဲဆွဲရမယ်ဆွဲမှုကင်းကွာနိဗ္ဗာန်သာနိဗ္ဗာန်သာသံဃာဆက်ရောက်သည်ဆွဲမှု ကွာသံဃာသံဃာဆက်ရောက်သည်နိဗ္ဗာန်ရောက်ရန်ယုံနဲ့နံဧကံစုမသင်ပါသည်သံရောက်ရန်ယုံနဲ့နံဧကံစုမသင်ပါသည် Thank you. ညွှန်ကြားဟောပြနိုင်အဲ့ဒါပဲနိဗ္ဗာန်ရောက်ခွင့်ရပေါ်တိုင်းပေါ်တိုင်းနေမှာပေါ်တိုင်းပေါ်တိုင်းမှလို့ရှိရင်ယုံနာနဲ့ပိုင်းခြားပြီးတဲ့ခဏမစက်ဖြစ်ပြနေဟုတ်ကိုကြည့်တာအနံကောင်းတယ်ဘုန်းကြီးဗုဒ္ဓမာစပြီးတော့ဒီနေ့ကလည်းပြောရပါတယ်ဘုန်းကြီးဗုဒ္ဓမာစပြီးတော့ကမ္မထာတရားဟောရင်ခါကာလတော့တရားအထုတ်တဲ့ပုဂ္ဂိုလ်စပြီးအထုတ်တာဘုန်းကြီးရဲ့အကိုနဲ့ညီနဲ့ညီကတော့ဒီမှာလာပြီးတော့ ပမာစရံနှစ်လောက်တော့နှစ်လောက်တော့သမဂံတရားလာပြနေသူကဆရာကြီးနဲ့သမဂံတရားပြနေတာလေအကိုဝန်းခွဲကတော့သူကကျော်စောစောရဲဆုံးတော့ကြပါအဲသူတို့စပြီးတော့သူတို့အားထုတ်ဒီနေ့ကပြောတဲ့အတိုင်း၃ရက်လောက်ကြာမှဘုန်းကြီးကသွားပြီးတော့နေရပြောအားထုတ်တဲ့နေရာလေးရှားတယ်မိမိဘုန်းကြီးရဲ့စိတ်ခွန်မှာပါပြောအောင်အဲဒီသွားပြီးတော့၃ရက်လောက်မှမေးတယ် အခုယောဂီဆိုရင်သမထမြာတွေကတရက်အတွင်းမေးနေရတာပဲဒီနေ့ကစအားလုံးနေ့ငါမေးနောက်ကျတယ်မေးနေ့စဉ်တွေမေးအားပေးနေရဘုညာအဲ့လိုတော့ကျောင်းညမဆက်ခဲ့သေးပါဘူးတော့ဘာလို့လဲဆိုလို့ရှိရင်သူတို့လည်းခုမှအားထုတ်တာသိတယ်ပဲရဲတင်းနေအားထုတ်မယ်မဟုတ်ဘူးလို့ဘုညာအဲ့လိုစိတ်နှချတာနဲ့သွားပြီးမမေးပါဘူးတိုင်းနေတာအားသူကသိအားထုတ်တာသိနေကြတယ်သူက ဘုန်းကြီးပြေလို့ဘုန်းကြီးတို့သွားအားထုတ်သွားပြီးတော့မေးတဲ့အခါကလာကြသူကယုံနာဖြစ်ဖြစ်တယ်ဟုတ်ကိုရှိတာပဲဥရိယဝိယညာဆိုတဲ့သာဝေကျမ်းဂန်တွေတိုင်းပဲဖြစ်ဖြစ်တွေကိုသိချာကြည့်တာညခါကလာထဲမှာမိမထုံးမဲနဲ့လင်းတော့အပေါင်းရှိဘူးတဲ့ဒါတွေလည်းသူကိုယ်တိုင်တွေ့ကိုယ်ရည်လည်းအစတော့လေးနေတယ်လေးတာရှိဘူးလို့ပေါ့အဲမြရတရားလာတယ်ဆင်းရဲကြည်ချမ်းသာလို့ အသိရတယ်ခက်ခဲနေကြတာရသွတ်သွတ်ပြင်းပြင်းပြင်းသိတယ်အမှန်ကောင်းတာတွေအမှန်အားရတာတွေတို့သူတို့ကိုယ်တိုင်ကိုပြောပါတယ်ဘုရားရဲ့ညာဖြစ်ဖို့အာသိနေရကြတာနောက်ဆက်ပြီးအားထုတ်တဲ့အခါကျဘင်္ဂညာရောက်တော့လည်းပဲပြည့်ပြီပုံတွေပြောတယ်အပြည့်ပြီပုံတွေသူကမြင်နေကြတဲ့ပေါ်လာတဲ့ခဏခဏပြည့်ပြည့်ဆိုတာတွေ့တော့သူစိတ်ထဲတဏှာဖြစ်တာရှင်းတော့ကသူတို့ကိုညီးပေးရဲ့ကမ္မထမ်းဆရာရှိပါတယ် မေကမနာဆရာလည်းရှားမဟုတ်ပါဘူးဘုန်းကြီးတို့အရာဒီသားနဲ့နီးနီးပါပဲဆိုတာဒီကတမိုင်ခွဲနှစ်မိုင်လောက်ဝေးမလားပြီးတော့အဲ့ဒီကပုဂ္ဂိုလ်ပါပဲငါးဆရာကြီးပါလေဘုန်းကြီးတို့အများကြီးကြီးပါလေအဲ့ဒီဆရာတော်ကြီးကနေပြီးတော့ခံပေးခဲ့တာလေအဲဘုန်းကြီးတို့ဘာဌာနမှာဒါဓမ္မတွေအဲ့ဒီနည်းတယ်လို့အားထုတ်ကြပါတယ်အဲ့ဒီက ပုဂ္ဂိုလ်အဲဒီကဆရာတော်ကြီးကဟောထားခဲ့တဲ့တရားတွေသူကလည်းရှင်းရတယ်လေအဲ့ဒီနေ့တိုင်းလိုက်နာပြီးတော့နှုံးသွင်းမှုတာပေါ့အဲလိုဟောထားတယ်ဆိုတော့တချို့ယုံနာနေတာနည်းနည်းချက်ချင်းချင်းပြက်သွားတာချို့ယုံနာနေတာရုပ်ပြက်မပြက်ဘူးဟိုမှာတုံတန်ကြောက်ပဲနေကြီးခဲ့ရအကြာကြီးကြီးနေတယ်ပေါ့လေရုပ်ပြက်ပြက်တာမဟုတ်ဘူးကိုယ်ထဲမှာလည်းဒီအသေးအဖွဲရုပ်ကလေးတွေကပေါ်ပြီးရောက်ပေါ်ပြီးရောက်ရောက်တာဒီကိုယ်ထဲမှာ ခိုင်ခဲနဲ့ဖြစ်နေတဲ့ရုပ်တွေအဲ့ဒါတွေကတော့ကြောက်ဘူးကြတယ်လက်နေနဲ့ခြေနေနဲ့ကိုယ်နေနဲ့ပေါင်းနေနဲ့သွားနေနဲ့ဘာစသည်ဖြင့်ပေါ့လေဒါတွေဒီခုမြဲနာကြမှာပဲဖြစ်တယ်လို့ဆိုတာဒီလိုဟောရတာကိုကိုယ်ရရပြင်လာဒီလိုကတရားဒီနေတဲ့ဥစ္စာတွေဉာဏ်မှဉာဏ်မှဖြစ်တယ်လို့ဟောတာတော့အဲ့ဒါတွေကယုံကြည်တယ်လောကနေရာချင်းအဲ့ဒါယုံကြည်ရကောင်းတယ်ဟုတ်တယ်လောကနေရာချင်းဒီ ရုပ်အထည်ဝတ္ထုတွေဒုံနဲ့ပြောက်တာပဲဟုတ်မလားဘုန်းကြီးတို့စာသင်တဲ့နေရာကိုချက်ချင်းပဲပေါ်ပြီးပြောပေါ်ပြီးပြောဟောတယ်ကိုယ့်အတွက်စဉ်းစားရင်လူကြီးကြတယ်မကောင်းဘူးသူကဟောရည်ပြီးနေတာတုံးတဲ့ကြောက်ဖက်နေပြီးခဲ့တယ်ပုဂ္ဂိုလ်အားလူကြီးအရင်ကရှိတဲ့အတိုင်းပြီးနေတာပြက်တယ်လို့မထင်ရဘူးဓမ္မရင်းအားကောင်းတဲ့အားကြတကယ်ဖြစ်ပြနေတာလေငြင်းငြင်းနဲ့ ဝိသုပါရဝအာဂါတိဥပ္ပိသနေယနိသာမဟာနိကပါဠိတော်မှာဟောတာအာဂါတိကောင်းငင်တဲ့ဝိသုပါရဝဆရာကြောင့်ဒီဖြစ်ပေါ်ခြင်းငယ်တော်သင်္ခါရဒိဋ္ဌနမသင်္ခါရတော်ဒီဥပ္ပိသံဒီသသင်္ခါရဖြစ်ပေါ်ကြတော်ဝေယနိသာသင်္ခါရတည်းကြကြတော်ဒီကောင်းငင်မှာတရားကြောင့်ဆိုတာ ပြင်းရလာပြစ်တယ်ဒါတော့ပြင်းတယ်ကြာတယ်ဒီဖြစ်ဖြစ်ဟောမိုးရတဲ့အခါကျဲတယ်အောင်လက်ပြီးကြက်တာလက်ပြီးတော့တွေ့တာပဲဘယ်သူမှစဉ်းစားကြမရှိဘူးယုံမကြမရှိဘူးအဲ့ဒီကျဲရအောင်လေပေါ်ပြီးပြောက်ပေါ်ပြီးကြောက်တော့ပဲဒီပြင်ဟာတွေလည်းပဲရုပ်ပြင်းနာနေသူတွေများဒီလိုပဲပြင်းရတာဖြစ်ပြနေတာလို့ဆိုပြီးတော့အဲဒီမဟာနိဒိကမှာဟောထားပါတယ်ကျေကောင်းတယ်ဒါလေးဘုရားခဏခဏ ရုပ်ပါပြီးပြောရတယ်မနာကြရတော့ဘောကြီးကြောင့်သမာဓိနဲ့အားကောင်းလို့ရှိရင်ချက်ချင်းပေါ်ပြလို့ကိုယ်တိုင်သိရတာအဲဒီသိအောင်အားထုတ်ရတာဒါပေမဲ့လည်းခင်ဗျာဘုန်းကြီးအကိုဝန်ဝဲရှိတဲ့ပုဂ္ဂိုလ်စောစောတုန်းကသူကကြားနာလာတာအဲဒီတော့မဟုတ်ဘူးอืมတုံးတဲ့ကြောက်ခဲနေကြီးခဲမျိုးတွေပါလေအဲ့ဒီဖြစ်တာမဟုတ်ဘူးကနောက်ကြမှာကြာမှပြောတာပဲဆိုတာဒီလိုမျိုးကသူကတရားတော်နေနေသင်္ကန်းရောက်တဲ့ခါကလာပြစ်တာဟုတ် မြင်လာတဲ့ဟွာမြင်တဲ့ကြောက်တာကြာမြင်တဲ့ကြောက်တာမြင်လာတဲ့တွေကိုတီးနေမှာခုကဘုတ်ကလေးတဲ့ဒီလိုပဲမြင်လာတဲ့ကလက်တည်နေရှင်တာတော့ကြလို့မရှင်ဘူးဟမ်လားမလားအကြည့်ဝမှန်မလွယ်ဘူးသမာဓိညာအားကောင်းမှမြင်ပြီးတဲ့မြင်ပြီးတဲ့ကြားပြီးတဲ့ကြားတာတော့သင်ကြားတာပဲကြားတဲ့ကနာကြားတဲ့ကြားပြီးတဲ့ကသူကြားတဲ့တန်နဲ့နောက်တစ်ခါကြားတဲ့နောက်တစ်ခါကြားတဲ့တန်အပြည့်ပဲနောက်တစ်ခါကြားရင်ပြည့်ပဲဟိုခေါင်းကကြားပြီးတဲ့တန်ကပေါ်လာတာမဟုတ်ဘူး အဲ့ဒါပေါ်ပြီးဒုက္ခတွေကသင်ကြားပါတယ်အဲ့ဒီကောင်းငင်မှာဆရာရောင်များလက်ကနေပြောက်လက်ကနေပြောက်လို့ပဲဒုက္ခတွေသနာမျိုးပြင်းနေတယ်ဆိုပြရမယ်အဲ့လိုပြရဆိုတော့အဲ့ဒီဝါဒနာတွေဆိုအဲ့လိုပြပါတယ်အဲ့ဒီဘုန်းကြီးရဲ့ကိုယ်ဝဲပြတဲ့ပုဂ္ဂိုလ်ကသူကသင်္ကန်းညာရောက်တော့ဒီကိုယ်တိုင်တွေ့တော့သူကဆေးရတယ်မှတ်သားတာအဲ့ဒီတော့မဟုတ်လို့မှန်မှန်မှန်ရတာငါအလွဲနဲ့ ရောက်နေတာလေလားလို့ဒီမသာများပြေဘုန်းကြီးတွေလာမေးတယ်တကယ်ဟုတ်ကဲ့လားမြင်လာလို့လည်းမြင်ပြီးချင်းချင်းကြောက်နေတယ်အရင်ကလည်းဒီလိုမဟုတ်ဘူးလေဒါမြင်ရတဲ့ဥစ္စာလေးကကြောက်တဲ့ခါမှာကြောက်ရစ်ပြနေကြောက်ဘူးလို့ဆိုစီရမှတ်ထားတာလို့ဆရာသမားတွေဟောတယ်မှတ်ထားတာအခုတော့ကြာဗျာကြီးကြီးတဲ့ဟောမြင်တဲ့ဗျာမြင်တဲ့ဗျာမြင်လို့ကနည်းနည်းကြောက်ပြနေတာလေတွေ့ရတယ်အဲ့ဒါတွေဒါမေးတော့ဘုန်းကြီးအားပြအားဟုတ်ပါရဲ့ မြင်နေမြင်ကြောက်တာမှမဲ့ဒါအသိဉာဏ်ရှင်းလာတာတဲ့သမာဓိအားကောင်းတဲ့အသိဉာဏ်နဲ့ဉာဏ်လာလို့ဉာဏ်ဉာဏ်ပြီးတာသိပြီးကြသိပြီးကြသိပြီးကြလို့ဖြစ်တာအဲဒါနာကောင်းတယ်အဲဒါလေးကိုဘုန်းကြီးကဟောပြရပါတယ်အဲဒါဆက်ဟောလို့ဉာဏ်လည်းမကြခင်တက်ပြီးတော့ဒီမြေတော်ဘုရားကလည်းပြည့်စုံပြီးတော့နိဗ္ဗာန်ကိုတွေ့ဖို့လည်းသူတို့ပဲစပြီးတော့ပြောပါတယ်အဲဒါကစပြီးတော့တရားတွေအားထုတ်လာကြတော့သူတို့သာသနာ၃ယောက်ရှိတာ ဒီလိုပုဂ္ဂိုလ်ရအားထုတ်ရမှလည်းဒီလိုဘုန်းကြီးလည်းအားထုတ်ကြလည်းမတိုက်တော့ရသေးဘူးအဲ့ဒီမှာခါရအားထုတ်တာအဲ့ဒီသုံးယောက်ကနေပြီးနောက်တော့ဆက်ဆက်ပြီးတော့အားထုတ်ကြအားမျိုးမများပါဘူးအရင်ကနည်းပါတယ်နောက်တစ်ပြေးပြေးနဲ့နည်းနည်းနည်းနဲ့တွေးပြလာတယ်ဒါကြောင့်ဟောဒီရန်ကုန်ရောက်ကြတဲ့အောင်ဆက်တခုနဲ့ရန်ကုန်ရောက်ကြတဲ့အောင်ဟိုစိတ်ကုန်ဒီမှာလည်းသိမများသေးပါဘူးတော်ရုံပဲရှိသေးတာဒီမှာလည်းသိမများသေးပါဘူးဒီမှာတော့အစားအပြင်တော့ဘုံနည်းပါသေးတယ်ဟောကျိုးသာအားထုတ်တဲ့ပုဂ္ဂိုလ်တွေကခဏဘုန်းကြီးရဲ့ ကိုယ်ဝန်ဝယ်ပြီးကိုယ်တိုင်တွေ့တယ်လို့ပဲအဖြစ်ပြတဲ့ကိုယ်တိုင်ကြည့်ကြည့်နိုင်တဲ့ပုဂ္ဂိုလ်ကသိတာအဲဒီလိုပြီးတော့ဝိပဿနာဉာဏ်နဲ့သင်တဲ့တက်ပြီးတော့ဒုက္ခသင်္ခါရကြီးနဲ့နိဗ္ဗာန်ရောက်ကြတာလေအဲဒါမမဲဘူးနာများပါဘူးအဲဒီလိုရောက်အောင်အားထုတ်နေရတယ်အဲဒီလိုအားထုတ်အောင်လို့အခုဒီမှာဟောပြောနေကြအားထုတ်နေကြဘုန်းကြီးတို့ရဲ့နည်းနည်းကြပြီးပြီးတော့သူတို့ရတဲ့ကဒီမှာလည်းဟောပြောနေကြအားထုတ်နေကြတယ် အဲဒီပုဂ္ဂိုလ်တွေကလည်းသူနှစ်ပါးတဲ့သူတွေဝဲလာပြီးတော့အားပေးနေကြတယ်အားပေးတဲ့ခါကလည်းသူတို့ကတရားရဲ့ရိုးရိုးတွေအားပေးတာကိုသူတို့တန်းနေနေပြူပြတန်းကြရဲခိုင်းပြီးလာပြီးပြကြတာငွေငွေရဲ့ချို့တော်များပါပဲပြကြတာလေအဲငွေရတာဘုန်းကြီးတို့ညာများကိုယ်တိုင်လက်မခံတာကိုယ်တိုင်လက်ကနိဒိယဘာဖြစ်ရပါဖြစ်အဲကြောင့် အဲဒီဝိသုငွေတော့မှဖြစ်ပေါ်လာတာကရဟန်းတော်အဆက်ကတို့ရာဒီစိညာကိုထူထားမှာပဲအဲဒါဆိုထူထားမှုဒီကပ္ပိယထာမှာအာထာကိုကပ္ပိယထာမှာလိုတဲ့ပစ္စည်းကတိုင်းရတယ်ငွေတွေကိုယ်တိုင်းမရှိပါဘူးကိုယ်တိုင်းဘာလို့ညာလို့အဲစသည်ပြန်တယ်ငွေတွေကိုမတောင်းရဘူးအဲလိုရှိတဲ့ပစ္စည်းတွေကိုစွန့်လို့ရှိရင်စွန့်သင်္ကားလို့ရှိရင်သင်္ကားအဲဒီကပစ္စည်းကိုတောင်းရတယ်အဲလိုတော့အဲဒါအခုဒီမှာဘုန်းကြီးတွေက လူရတာလည်းအများကြီးပါပဲရောက်လာတဲ့ခါကလည်းလူသားတွေကအများကြီးမရောက်ခင်ကတဝါရင်းလုံးလူသားတွေကအများကြီးအခုဘုန်းကြီးရောက်လာတဲ့ပုဂ္ဂိုလ်တွေလည်းသူတို့လည်းကျိုးများအောင်ဗလာဓမ္မတွေသူသားသားတွေလည်းပဲအကျိုးရှိအောင်လို့ဘုရားသင်္ကန်းတွေရောထီရောခဏရောအာနေထိုင်ခြင်းဘောတော်ခြင်းရောတော်များပါရဲ့အဖို့ရမျိုးရှိနေတော်များတယ် အဲသင်္ဃာကလည်းသင်္ဃာထုရဆိုတာသင်္ဃာထုရဆိုရင်သင်္ဃာတစ်စုံကိုသူကတရားမလာဘူး200 300ပေးရတယ်သင်္ဃာများလည်းရှိတယ်အဲ့ဒါလည်းရှိပါတယ်အဲ့ဒါလည်းခွင့်ရထူပါတယ်ဒီနိဗ္ဗာန်ရဲ့ဘုဇောဝဲအတွင်းမှာသူတဲ့သင်္ဃာလည်းပဲ20လက်တည်းလဲပုံမရပါဘူး20ကျော်လက်ရှိပုံရဘုဇောတော်ကတော်ရင်းတော့ဘုရားဒီကထူထားတဲ့သင်္ဃာတွေကတော့များပါလေ200လည်းမကဘူးအဲ့ဒါအခု သင်လျော်တဲ့ပုဂ္ဂိုလ်တွေနေရာမကပါဘူးဘုရားသင်္ကန်းတွေသုံးပြီးနဲ့အဲဒီဖြီးရဖနာတွေကတော့အကုန်လုံးတော့မနေနိုင်ဘူးဖြီးရတဲ့ပုဂ္ဂိုလ်ရဖနာရတဲ့ပုဂ္ဂိုလ်ရပြီးတော့အခင်းလေးခေါ်တော်လေးအခင်းလေးမြတ်စွာဘုရားလေးအဲဒီတော့လည်းအများကြီးအားရတဲ့သူကဒီနေ့ဒီစီးလေးတွေသူကြတာလေအကုန်လုံးသူပါတယ်ဒီတရားဟောတဲ့ဓမ္မတွေကလည်းကြားလို့ရှိရင်ဝိဓုငွေမှာဖြစ်ပေါ်မဲ့သောက်ပါနဲ့အဲ့ဒါတွေလည်းသူ့ရဘုန်းကြီးအစီအစဉ်ပေးထားပါတယ် ဒါတွေအခုဒီကမြင့်ပါတဲ့ပူဇော်ဝဲမှာလာပြီးပူကြတဲ့ပုဂ္ဂိုလ်တွေရဲ့ကောင်းမှုတွေပဲသာသနာပြုတာတွေအဲဒီသာသနာပြုတာတွေအကုန်လုံးကိုရေစဲချပြီးတရားသိရမယ်ဒါရင်လိုက်ဆရာအကုန်လုံးကိုကြားပြီးတော့မာမာရဲ့နဲ့အဲရက်ပဲဆိုမာရဲ့နဲ့အရာစပြီးတော့ ညမှာ၄ရက်၈ရက်ရှိတယ်နေ့ကတည်းကလည်းကျိုးပါရှိပါသေးတယ်ဒီနေ့တော့ဒီနေ့ကဘုန်းကြီးအမိနဲ့ဘုန်းကြီးကလူတဲ့ဥစ္စာတွေကိုသူသားလာဒီတစ်ခါတခုကလည်းပဲသူသားမရှိပါဘူးသူကလည်းတဝက်တောင်းခံပြီးတော့သူသားနဲ့နေဘူးကစေတနာလေးကောင်းတာသူကအဲမိမိတို့ဒီပြင်းမှာတဏှာများသူသားတွေလည်းထပ်ပြီးအာမှုကြပါတော့ ရှင်ဘုရားဤတော်တို့သည်သစ္စာဘုရားဤသာသနာတော်သေသောကြည်ရခြင်းသုံးငါခြင်းဤပွားခြင်းဤလင်ခြင်းသုံးငါ၎င်းဤတော်တို့သည်